ဒီကနေ့သာသနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်ပြာသူလဆုတ်17ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ29ရက်နေ့ဇာတာပရိနေ့ညနေ6နာရီ3မိနစ်ချင်း4မိနစ်ချင်းခါမှာဒီနေ့ဇူလဝရဏလတုတ်တံကိုစတင်ပြီးတော့သင်ကြားကြမှာဖြစ်ပါတယ်။ ပြီးခဲ့တဲ့ဘတ်တုံးကနံပါတ်3မိကုန်းကမပြီးသေးဘူးဓမ္မဒိဏယန္တာမကြီးကဝိတာခတတိကြီးရဲ့အမေတက်ကာယချုပ်ရာ တက်ကာယချုပ်ရာဆိုတဲ့ဟာပြောဆိုကြပါတယ်တဲ့အဲ့ဒီတက်ကာယချုပ်ရာဆိုတာဘယ်ဟာကိုပြောတာလဲဆိုတော့မေကုနဲ့ပတ်သက်ပြီးဓမ္မဒိဏယန္တာထီရီမကြီးကတတ္တယေဝတဏ္ဏယ ထိုတဏှာဤအကျွမ်းမဲ့ချုပ်ငိမ့်ခြင်းဒီပင်လျင်နိဗ္ဗာန်ဆိုပြီးတော့သူကဖြေထားတဲ့စကားလုံးလေးတွေအဲ့ဒါလေးတွေကိုတလုံးချင်း ရှင်းပြတဲ့အခါမှာအနာလဲရဆိုတဲ့နောက်ဆုံးစကားလုံးလေးတော့ပြီးသွားပါပြီအဲ့တော့နိဗ္ဗာန်ဆိုတာကပြီးခဲ့တဲ့ဘတ်တုန်းကပြောထားတဲ့တည်းမြို့ကြီးမြို့ကြီးပြကြီးဟိုရင်းကြီးတွေမဟုတ်ပါဘူးရွှေအောင်တဝန်းဝန်းနဲ့နေချင်းစရာကောင်းအသက်ရှိရှိနဲ့ဘယ်တော့မှမအိုတော့ဘူးဘုန်းကြီးတွေလည်းပဲ စာရက်ပါတော့ပြောရတာကိုဗျအာဇရအမရဏဆိုတော့အိုချင်းကင်းရနာချင်းကင်းရဒီချင်းကင်းရဆိုတော့လူတွေစိတ်ထဲမှာကမတို့ကတော့လူဖြစ်လို့အိုတာနာတာသေးတာနတ်ပြည်နိဗ္ဗာန်ရအောင်အိုတော့မအိုတော့ဘူးမနာတော့ဘူးမသေးတော့ဘူးပြူပြူလေးနေရမှာလှလှလေးလို့စိတ်ထဲဒီလိုစိတ်ကူးခြင်းစိတ်ကူးမိနေမှာကိုနော်ဒါတော့ဘယ်ရုပ်ဘယ်နာမှမအိုမနာမသေးတဲ့ဆိုတာမရှိဘူးဘယ်ရုပ်ဘယ်နာမှမရှိဘူးအကောင်းဆုံး တရဝါတွေထဲမှာအကောင်းဆုံးဖြစ်တဲ့နေဝတင်ညာနာတင်ညာရတဲ့နာပြမကြီးရဲ့နော်တက်တန်းနဲ့အဲယုံနာခန္ဓာတွေလည်းပဲသူ့တက်တန်းစီတော့ပစ္စည်းရတာပဲသိရတာပဲနော်အဲဒါကြောင့်ဒါကြောင့်မလို့အဲ့လိုပြောင်းရွှေ့ခြင်းပစ္စည်းခြင်းမရှိတော့ဘဲနဲ့အငိမ့်တက်ဖြစ်ကိုပြောင်းသွားတာကတော့တခြားမဟုတ်ဘူးတဲ့ဒီတဏှာရဲ့တဏှာကတိဆောက်ထားတာကိုဘဝခန္ဓာယုံနာနေကတဏှာတိဆောက်တော့အကြောင်းတဏှာသေးရဲ့ သူ့ရဲ့အကြောင်းကြောင့်ဖြစ်တဲ့အကျိုးပေါ့လေသူ့ကြောင့်ဖြစ်လာတဲ့အကျိုးယုံနာခန္ဓာဒုက္ခလည်းတခါတည်းငြိမ့်သွားတာအဲ့တော့တဏှာချုပ်တာတွေနဲ့ပတ်သက်ပြီးတော့ပြောတော့ဦးဇင်းတို့အထာဂရာတဲ့တော့မပါပါဘူးသို့တော်လည်းပဲနိဗ္ဗာန်နဲ့ပတ်သက်တော့တဏှာကြောင့်ကတဏှာချုပ်ရာတွေကိုပြောတော့အရိယာမက်က၄ပါးရှိတာကိုသောတာပတ္တိမေတ္တကအနာဂါမိမေအရဟတမေဆိုပြီးတော့အဲ့ဒါလိုမေ၄၀နဲ့ဖြတ်ယူရတယ်နော် တဏှာကိုဖြတ်တာလွယ်တာမဟုတ်ဘူးတဏှာက तू ကအခုကိုရိုနာဗိုင်းရပ်စ်လိုပဲနော်ကိုရိုနာဗိုင်းရပ်စ်လိုပဲ तू အသွင်ပြောင်းပြောင်းပြီးတော့လေ variant တွေပြောင်းပြောင်းသွားတာနော်အသွင်ပြောင်းသွားတယ် तू ကလည်းပဲကိုရိုနာဗိုင်းရပ်စ်လိုပဲနော် तू ကအဲ့ဒီတော့အဲ့ဒီလိုအသွင်ပြောင်းသွားတာကာမဘုံမှာနေတော့ကတော့ကာမတဏှာတဲ့ဒါတော့ကာမဘုံမှာရှိနေတဲ့ နော်နိဝရဏတွေကိုကိုယ်စင်အောင်အားထုတ်လိုက်တဲ့ခါကျတော့ဇန်နေရသွားရောနော်ဇန်နေရတဲ့ခါကျတော့သူရတဲ့ဇန်ရဲ့ဇန်အာယုန်တွေကိုပြန်ပြီးတော့နှစ်သက်တော့ဘဝတဏှာတဲ့ဟောအဲ့ဒီလိုတွေပြောင်းပြောင်းသွားတာတဏှာတော့တဏှာပဲနာမလေးတွေပြောင်းသွားတာဒါကြောင့်မလို့ဘယ်မက်ကဘယ်ဟာတွေဘယ်ဟာတွေကိုတဏှာကိုဘလို့တတ်ပြီးတော့ဘယ်ဟာတွေတည်သွားတယ်လဲဘယ်ဟာတွေငြိမ့်တယ်လဲဆိုတော့ငြိမ့်မှုရဲ့နိဗ္ဗာန်ပေါ့နော်အဲ့ဒါလေးကို ဦးဇင်းတို့ဘုသူဒ္ဓဖြစ်အောင်လေ့လာကြအောင်ညာပထမတစ်ပိုက်ကလေးကိုအရင်ဖတ်ပြပါဒီပိုက်ကလေးနော်အရိယာမက္ခဏ၌နိဗ္ဗာန်ကို တွေ့ဖို့ဆိုတာလေးအရိယာမက္ခဏ၌နိဗ္ဗာန်ကိုတွေ့ဖို့ဝိပဿနာရှုဆဲခဏ၌ယုံနာတို့ဤဖြစ်ပျက်ကိုသာတွေ့သိနေရ၏အရိယာမက္ခဏ၌ကထိုယုံနာတို့ဤကင်းစိတ်နေမှုကိုသာတွေ့ရ၏ ထိုယုံနံတို့ဤကင်းငြိမ်မှုသဘောသည်မက်ဖို့တို့ဤအာယုံဖြစ်သောတာမညနိဗ္ဗာန်ပင်ဖြစ်၏ထိုတာမညနိဗ္ဗာန်ကိုမြင်သော အရိယာမေဤအစွမ်းကြောင့်အကြောင်းကိလေသာနှင့် အကျိုးယုံနံတွင်ဖြစ်ခွင့်မရှိဘဲချုံငိမ့်နာကဝိတေသနိဗ္ဗာန်ဖြစ်၏ဟုတ်ပြီသူကတော့ဒီမဆီဆရာကြီးကသူ့ရဲ့ ဒီသုလဝရဏတုတ်တန်နဲ့မှာဒါလေးထည့်ပြထားလို့ဘုဒ္ဓတာဖြစ်အောင်လို့ထည့်ပေးတာပါနော်။တာမညာနိဗ္ဗာန်ဝိသေတာနိဗ္ဗာန်လို့စာမှာတော့မရှိပါဘူး။ဒါတော့သူကဖြစ်တဲ့သဘောတရားလေးကိုမဆီစရောကြီးကထည့်ပြီးတော့ရှင်းပြထားတာပါ။ဘုဒ္ဓတာဖြစ်အောင်လို့ဒါလေးလည်းထည့်ပေးလိုက်ပါ။နိဗ္ဗာန်ရဲ့သဘောကတော့သူကယုံနံခတ်သိငြိမ့်မှုသဘောအဲ့ဒါနိဗ္ဗာန်ပဲ။နော်။ယုံနံခတ်သိငြိမ့်တာဘာလဲလဲဆိုရင်နိဗ္ဗာန်ပဲ။ နော်အဲ့ဒီတော့အဲ့ဒီငိမ့်တဲ့သဘောကိုပါဠိလိုတော့တန်တိလို့ခေါ်တယ်နောင်နာမှာသူကသူ့ရဲ့လက္ခဏာတွေစရုပ်ကဆိုတာလာပါလိမ့်မယ်အဲ့တော့အဲ့ဒီငိမ့်တဲ့သဘောကိုပဲနိဗ္ဗာန်လို့ခေါ်တာကျန်တာတွေကတော့နိဗ္ဗာန်ကိုဦးဇင်းတို့ဟိုပရိယေဆိုတာကဒါရိုက်ပြောတာတော့မဟုတ်ဘူးရတင်စားပြောတဲ့ဟာတွေနဲ့သုံးညတာပါနော်ဒါတော့နိဗ္ဗာန်ရဲ့စစ်စစ်သဘောကဘာလဲဆိုရင်ငြိမ့်မှုသဘောဘာငြိမ့်တာလဲဆိုရင်ယုံနံခတ်သိငြိမ့်သွားတာအဲ့ဒါပဲဒါတော့ဒီနေရာမှာ ပုရိသေကနေပြီးတော့သောတာပတ္တိဘောတာပန်ဖြစ်လို့သောတာပတ္တိမြတ်ကိုရတဲ့ချိန်ခါမှာနော်ဒီခါမှာနိဗ္ဗာန်ကိုတစ်ခါတွေ့တယ်နောက်တစ်ဆင့်တက်တော့သဂရကံရောက်တော့တစ်ခါတွေ့တယ်အနာဂံရောက်တော့တစ်ခါတွေ့တယ်ရဟန္တာရောက်တော့တစ်ခါတွေ့တယ်အဲ့ဒီတွေ့တဲ့အချိန်မှာတွေ့တဲ့နိဗ္ဗာန်နဲ့နော်သူရဟန္တာပြပြီလို့နောက်ဆုံးသုတိစိတ်ကြပြီလို့နော်တကယ်နိဗ္ဗာန်ကိုရောက်သွားတာ ਨੇ ဘလို့ထူးသလဲဘလို့တွေလဲဆိုတာလေးနည်းနည်းသိအောင်လို့အဲ့ဒါလေးထည့်ပြောတာပါ ဒါတော့ဝိပဿနာရှုနေတဲ့ယောဂီကနော်ရှေ့ပိုင်းမှာဘာတွေရှုရတယ်လဲဆိုရင်ယုံနံတို့ရဲ့အဖြစ်အပျက်ကိုကြီးပဲရှုရတာဘာပဲရှုရလဲယုံနံတို့ရဲ့အဖြစ်အပျက်ကိုပဲရှုပါတယ်ခင်ဗျာဟုတ်တယ်အဲ့ဒါအဓိကပဲနော်ယုံနံကိုရှုတယ်ထိုယုံနံရဲ့အဖြစ်အပျက်ကိုမြင်အောင်ရှုတယ်ယုံနံကြီးပဲရှုလို့မရဘူးယုံနံကိုလည်းမြင်ရမယ်ထိုယုံနံတို့ရဲ့အဖြစ်အပျက်ကိုလည်းမြင်ရမယ်အဖြစ်အပျက်ကိုမြင်တယ်ဆိုရင်လက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တပါသွားပြီဒါတော့ချုပ်ပြောတာပေါ့နော်ယုံနံ ဖြစ်ဖြစ်ဒါလေးတော့မှတ်ထားကြယုံ nant ကိုမြင်ရမယ်နံပါတ်1နံပါတ်2ထိုယုံ nant ကိုမြင်ပြီးပြီလားမပြီးသေးဘူးထိုယုံ nant တို့ရဲ့အဖြစ်နဲ့အပြစ်ဒါကိုလည်းမြင်ရမယ်အဲ့တော့ယုံ nant ဖြစ်ပြစ်ကိုမြင်ပြီဆိုရင်ဒါဝိပဿနာဉာဏ်စစ်စစ်လို့ခေါ်ပါတယ်အဲ့ဒါကသောတာပန်ကိုသောတာပတ္တိမေမကြခင်ရှေ့ကဂုတ္တရပုထီအောင်ဒါပဲစတတ်ရှုရတာဒါပဲရှုနေရတာ ဒါတော့ဘာကွာသွားတယ်လဲဆိုအနုအယင့်ကွာသွားတယ်အထက်ကိုရောက်လေပိုယင့်လေအထက်ကိုရောက်လေပိုယင့်လေပို့ပြီးတော့တမာတိဉာဏ်ပညာတွေအားကောင်းလေပို့ပြီးတော့ယုံနာဖြစ်ဖြစ်ထင်ရှားလေပေါ့နော်အဲ့ဒါကဝိပဿနာ ရှုနေတဲ့အချိန်ခါမှာနော်ယုံနာရဲ့အဖြစ်အပျက်အဖြစ်အပျက်ဖြစ်ဖြစ်ဒါတွေပဲမြင်နေရတယ်ဒါတော့အဲ့ဒီကနေပြီးတော့မှသောတာပန်သောတာပတ္တိမေကြတော့မယ်ဆိုတော့ရှေ့ကဂုတ္တရဘူးဆိုတာလေးနေကြားစိတ်ကလေးတစ်ခုရောက်တယ်အဲ့ဒီနေရာလေးကြတော့သူက ယုံနာတွေကိုရှုနေတဲ့ဘက်ကနေပြီးတော့မှအဲဒီယုံနာရှုတာကနေပြီးတော့သူကပြောင်းပြန်ပေါ့နော်ယုံနာမရှိတဲ့နိဗ္ဗာန်ဘက်ကိုလှည့်လိုက်တာအဲ့ဒီဆိုတော့ယုံနာဘက်ကအဖြစ်ပြစ်တွေပြောင်းလဲနေတာတွေတွေ့ရမယ်ဒီဘက်ကျတော့နိဗ္ဗာန်ဘက်ကျတော့အဲ့ဒီယုံနာလည်းမရှိတော့ဘူးဖြစ်တာနဲ့ပြက်တာလည်းမရှိတော့ဘူးအဲ့ဒီနေရာမှာဘာသွားတွေ့တယ်လဲဆိုတော့ယုံနာဖြစ်ပြစ်ငြိမ်းမှုတဘာဝတတ္တိကိုသွားတွေ့တာ အဲ့ဒီသဘာဝတတ္တိကတန်တိလို့ခေါ်တယ်ငြိမ့်မှုတတ္တိသဘာဝတရားတဏိဓာတ်တရားအဲ့ဒီဓာတ်တရားကိုမြင်လိုက်တဲ့အချိန်ကကြတော့ဘာပဲသွားတွေ့လဲဆိုတော့စောစောကယုံ nant တွေ့တယ်အဖြစ်ဖြစ်တွေ့တယ်အခုတခါမြင်လိုက်တာကြတော့ယုံ nant ရဲ့ကင်းစိတ်မှုကင်းငြိမ့်မှုကိုသွားတွေ့တာအဲ့ဒီကင်းစိတ်မှုကင်းငြိမ့်မှုဒီနိဗ္ဗာန်ဓာတ်ပဲဆိုတော့ဝိပဿနာရှုခိုက်မှာကယုံ nant ရဲ့အဖြစ်ဖြစ်ကိုမြင်တယ် message ပေါ်လို့နိဗ္ဗာန်ကိုမြင်လိုက်တဲ့အချိန်ခါမှာကြတော့ထိုယုံနံတို့ရဲ့ယုံနံအဖြစ်ပြတို့ရဲ့ကင်းစိတ်မှုငြိမ်းအေးမှုနိဗ္ဗာန်ဓာတ်တဏိတန်တိဓာတ်ကိုသွားတွေ့တယ်အဲ့ဒါဟာနိဗ္ဗာန်ကိုမြင်တာပဲနော်ဒါကြောင့်မလို့ယုံနံတို့ရဲ့ကင်းငြိမ်းမှုသဘောတည်းဒါယုံနံမှုကင်းငြိမ်းမှုသဘောတည်းမေဖို့တို့ဤအာယုံဖြစ်သောတာမင်ညနိဗ္ဗာန်ဆိုလိုတာကဒီကင်းငြိမ်းမှု ဆိုတော့ဒီနိဗ္ဗာန်ဓာတ်ကအာယုံထိုအာယုံကိုအာယုံပြုတာကမက်စိတ်ဖို့စိတ်ကအာယုံပြုရတယ်မက်စိတ်ဖို့စိတ်ဆိုတာကတခြားမဟုတ်ဘူးဒီနိဗ္ဗာန်အငိမ့်ဓာတ်ကို မြင်လိုက်မှဒီစိတ်က ပေါ်လို့ရတာတော့စိတ်တို့မြည်စီအာယုံမရှိရင်ပေါ်လို့မရဘူးဥပမာထားပါတော့ဦးဇင်းတို့မြင်စိတ်ဒါတော့ကိုယ့်ရှိမှာမြင်စရာတခုမှမရှိဘဲနဲ့မြင်စိတ်ဖြစ်ပါမလားမဖြစ်ပါဘူးခင်ဗျာမဖြစ်ဘူး မဖြစ်ဘူးသူကအဲ့ဒီအာယုံဆိုတာအဲ့ဒါပြောတာဒါကြောင့်မို့သူကဒီပုရိဇာတဆိုတဲ့သူအာရမဏပုရိဇာတဆိုတာဒီမြင်စရာအာယုံကသူကအရင်ကတည်းလို့သူကရှိပြီးသားနိဗ္ဗာန်ဆိုတာကိုမမြင်လဲရှိတာပဲကိုမြင်မှရှိတာမဟုတ်ဘူးကြိုတင်ပြီးတော့ရှိမနေဘူးလားရှိနေပါတယ်ရှိနေတယ်အဲ့ဒါပုရိဇာတဆိုတာရှေ့ကကြိုတင်ဖြစ်နေတာဒါတော့ကိုယ့်ရဲ့အာယုံဖြစ်တဲ့အတွက်အာရမဏပုရိဇာတနော်ပဋ္ဌာန်းသမားတွေတော့ပဋ္ဌာန်းသမားတွေနည်းနည်းလေးသတိရအောင်လို့သတိပေးလိုက်တာပါ အာယုံလည်းပြုရတယ်ထိုအာယုံအပြုကံနိဗ္ဗာန်တက်ကြီးကရခင်ကရှိပြီးသားကိုမမြင်ခင်ကတည်းလို့ရှိပြီးသားဒါကြောင့်မလို့အဲ့ဒီဒီနိဗ္ဗာန်တက်ကြီးကကနေပြီးတော့မှနော်အာရမဏတတ္တိနဲ့ကြီးစုပြုလိုက်တဲ့ခါမှာကိုယ့်ရဲ့နော်ရှုနေကြဒီဒီယုံနာဖြစ်ပြုကိုရှုနေကြကနေပြီးတော့နိဗ္ဗာန်ကိုမြင်တဲ့ message ဆိုတာပေါ်တာဒါကြောင့်မလို့ message ဘာကြောင့်ပေါ်သလဲနိဗ္ဗာန်နိဗ္ဗာန်ရဲ့အငိမ့်တာကိုမြင်လို့ပေါ်တယ် ဒါကြောင့်မလို့နိဗ္ဗာန်ရဲ့အငိမ့်ဓာတ်ဒီနော်မက်စိတ်တိုင်းမက်စိတ်တိုင်းဖို့စိတ်တိုင်းအဲ့ဒါအဲ့ဓာတ်ကိုကြည့်ပဲအာယုံပြုပြီးတော့နော်အာယုံပြုပြီးတော့ပေါ်ပေါ်လာကြတယ်ဒါကြောင့်မလို့အငိမ့်ဓာတ်ကိုတာမင်ညလို့ခေါ်တယ်နော်အငိမ့်ဓာတ်ကိုတာမင်ညဒါတော့မက်စိတ်ဖို့စိတ်မှရင်ထိုအငိမ့်ဓာတ်ကိုတွေ့ရတာကြီးပဲဒါကြောင့်မလို့နော်တာမင်ညလို့သုံးပါတယ်တာမင်ညနိဗ္ဗာန်တာမင်ညအငိမ့်ဓာတ် နောက်တစ်ခုကြတော့ထိုတာမညဒီစလုံးလေးဒီကြားထဲမှာခြံနေခဲ့လို့เนาะဒါလေးတော့ကိုယ့်ဘာသာကိုဖြည့်လိုက်ကြထိုတာမညတာမညနိဗ္ဗာန်ကို မြင်တော့အခုဒီတာမညအငိမ့်တာဆိုတာအဲတာမညနိဗ္ဗာန်ဆိုတာတာမညဆိုတာဒီယုံနာခသိန်းချုပ်ငိမ့်တဲ့နိဗ္ဗာန်ဓာတ်ပြောတာအဲ့ဒီနိဗ္ဗာန်ဓာတ်ကိုမြင်တဲ့အရိယာမေဤဆိုတော့သောတာပတ္တသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကသောတာပတ္တိမင်းနဲ့မြင်တယ်တဂရဂံပုဂ္ဂိုလ်တဂရဂါရိမင်းနဲ့မြင်တယ်အနာဂံပုဂ္ဂိုလ်အနာဂံမင်းနဲ့မြင်တယ် ရဟန္တာဖြစ်တဲ့ပုဂ္ဂိုလ်အရတ္တမနဲ့မြင်တယ်ဒါတော့မတ္တမနဲ့တမတူရဲ့လားမတူပါဗျာတူဘူးအနုအယံကွာသွားတယ်ဒါကြောင့်မလို့အနုအယံကွာတဲ့အတွက်ကြောင့်မလို့သူတို့ရဲ့စွမ်းအတ္တတိတွေကလည်းကွာတာပဲအဲဒါကြောင့်ထိုတာမညနိဗ္ဗာန်ကို မြင်သောအရိယာမိတ်အစွမ်းကြောင့်သောတာပတ္တိမိတ်ရဲ့အစွမ်းတဂရဂါမိမိအစွမ်းအနာဂါမိမိအစွမ်းရတ္တမိအစွမ်းဆိုပြီးတော့နော်အဲ့လိုသူကနေသူအဆင့်ဆင့်အဆင့်ဆင့်အဆင့်ဆင့်မြင့်သွားတယ်ဒါကြောင့်မဲ့တစ်ခုနဲ့တစ်ခု မတူဘူးမတူတဲ့အတွက်ကြောင့်မလို့လဲသောတာပတ္တိမေဖြစ်ကြတဲ့အချိန်ခါမှာတဏှာနဲ့အဲသူကဒီဒိဋ္ဌိနဲ့ဝိသိကိစ္စပဲအမြင့်ပြပဲတတ်နိုင်သေးတယ်ဉာဏ်မတတ်နိုင်ဘူးဒါအစွမ်းကွာသွားတာပဲနော်အစွမ်းကွာသွားတယ်ဒါကြောင့်အဲ့ဒီအရိယာမေရဲ့အစွမ်းတတ္တိကြောင့်မလို့နော်အကြောင်းကိလေသာရဲ့ထို့အကြောင်းကိလေသာကြောင့်မလို့ဖြစ်တဲ့အကျိုးယုံနံနေရဲ့အဲ့ဒါတော့ နော်အပိုင်းလိုက်အပိုင်းလိုက်အပိုင်းလိုက်အပိုင်းလိုက်ချုပ်ချုပ်သွားတယ်ဒါတော့ဒီဒီချုပ်တဲ့အခါမှာတော့အပိုင်းတွေက40ရှိတဲ့အခါကျတော့တစ်ပိုင်းနဲ့တစ်ပိုင်းတူရဲ့လားမတူပါဗျာတူသောတာပတိမေကိုကြားတဲ့ချင်းခါမှာချုပ်တဲ့ကိလေသာနဲ့ထိုကိလေသာကြောင့်ဖြစ်တဲ့ယုံနံဒါဂရကံဖြစ်တဲ့ခါမှာချုပ်တဲ့မေယုံရင်းရဲ့မြင်တဲ့အဲအဲကြားတဲ့ message ရဲ့ထို message ကြောင့်အစွမ်းတတ္တိကြောင့်မလို့ချုပ်သွားတဲ့ကိလေသာတွေရဲ့ထိုကိလေသာကြောင့်ဖြစ်မဲ့ဘဝခန္ဓာတွေရဲ့ မတူဘူးသူအဲ့လိုအဆက်လိုက်ဆက်လိုက်ဆက်လိုက်တက်တက်သွားတာဒါကြောင့်အဲ့ဒီလိုမျိုးငြိမ့်တာကြတော့တစ်ဆက်နဲ့တစ်ဆက်မတူလို့ဝိသေသနိဗ္ဗာန်တဲ့ဒါတင်စားသုံးတာနော်ဝိသေသဆိုတာကတစ်ဆက်နဲ့တစ်ဆက်မတူလို့ပြောချင်တာကသောတာပန်ဖြစ်တဲ့အချိန်ခါမှာငြိမ့်သွားတဲ့ကိလေသာရဲ့ထိုငြိမ့်သွားတဲ့ကိလေသာကြောင့်လို့ဖြစ်မဲ့ဘဝခန္ဓာရဲ့ဒါဂရကံရဲ့ဖြစ်တဲ့ခါမှာဖြစ်တဲ့ဘဝခန္ဓာရဲ့နော်အနာဂံဖြစ်တဲ့ခါမှာငြိမ့်တဲ့ကိလေသာနဲ့ထိုကိလေသာကြောင့်ငြိမ့်သွားတဲ့ဘဝခန္ဓာရဲ့နော် မတူကြဘူးအဲ့ဒီလိုမတူညီမှုကိုပဲဝိသေသလို့သုံးခြင်းဖြစ်ပါတယ်ဒါကြောင့်သူအဲ့ဒါလေးကိုနော်ဒီအောက်ကလေဖတ်လဲလို့ရှိရင်ပို့ပြီးတော့မှနားလဲသွားပါလိမ့်မယ်နော်ဒါကြောင့်မလို့တဏှာကိုမက်ဖြက်လေးပိုင်းဖြတ်ပြပဲရင်လို့ခေါင်းစဉ်တက်ထားပါတယ်တကယ်တော့သူ့ရဲ့ပြောမှဆိုလို့ရှိရင်တော့ तू ကအပြည့်စုံ တိုက်ရင်တော့နာမည်တွေရှေ့မှာဆိုလို့လွယ်တဲ့နာမည်လေးနဲ့ခေါင်းစဉ်တက်ပြထားတာပါသူကတော့အခုပြောတဲ့ဒီဝိသေသနိဗ္ဗာန်ကိုပြောလိုက်တာကိုတာမင်ညာနိဗ္ဗာန်ကတော့အငိမ့်တက်ဆိုတော့လူတိုင်းသိပြီကောင်းပြီဝိသေသနိဗ္ဗာန်နော်ထူးခြားတဲ့အငိမ့်တက်ဆိုတာကဘလို့လဲဆိုတော့မေလေးစင်နဲ့ရှင်းပြမှာနားလည်မှာမကြောက်မလို့တဏှာကိုမေလေးပါးနဲ့ပဲတတ်ဖို့ဆိုပြီးတော့မှပဲဖြတ်ဖို့ဆိုပြီးတော့ခေါင်းစဉ်တက်ထားတာပါတကယ်တော့ဝိသေသနိဗ္ဗာန်ရဲ့အခုပြောတဲ့ဝိသေသနိဗ္ဗာန်ရဲ့အရိယာမဲ့ကြောင့်ကိလေသာနဲ့ယုံနာချုပ်ငင်းပုံ၄၀ အဲ့ဒါကိုပြောတာပါဒါကြောင့်အဲ့ဒီ၄စဉ်လေးကိုဖတ်ရအောင်ညာနော်ဒါအောက်က၄စဉ်လုံးဖတ်ပြီးပါတဏှာကိုမက်ဖြင့်၄ပိုင်းဖြတ်၍ပယ်နံပါတ်1သောတာပတိမက်အပယ်၄ပါး၌ဖြစ်မိတဏှာနှင့်ကာမတုဂတိပုံ၌ခုနဘဝထက်အလွန်ဖြစ်စေနိုင်သောတဏှာတို့ကိုချုပ်ငြိမ့်၏ဒိဋ္ဌိနှင့်ဝိသိကိစ္စနှစ်ပါးလည်းချုပ်ငြိမ့်၏နံပါတ်2 တရာဂမိမဲ့အကျဉ်းစားဖြစ်သောကာမရာဂနှင့်ယာပါဒတို့ချုပ်ငြိ၏ကာမတုဂတိဘုံ၌နှစ်ဘဝထက်အလွန်ဖြစ်စေနိုင်သောတဏှာလဲချုပ်၏နံပါတ်3နာဂာမိမဲ့ကာမဘုံ၌ဖြစ်သောတဏှာနှင့်ယာပါဒတို့လုံးဝချုပ်ငြိ၏နံပါတ်4အရတမဲ့ရူပအရူပဘုံ၌ဖြစ်သောတဏှာ အဝိဇ္ဇာမာနစသောကြံကိလေသာများအားလုံးချုပ်ငြိမ့်၏ဟုတ်ပြီအဲ့ဒါလေးမှတ်ထားလိုက်ပါဦးနော်ဒီစောစောကပြောပြီးပြီတဏှာဟာနော်သူလည်း variant တွေရှိတယ်နော် covid 19လို့ပဲသူက ထားကြပါစို့နော်နာမည်တွေပြောင်းပြောင်းပြီးတော့မှဘယ်ကြမှာဆုံးတယ်လဲဆိုတော့တွေ့လားအရတ်တမကြမှာဆုံးသွားတာနော်နောက်ဆုံးထိတ်ဆုံးကြမှာဆုံးသွားတာဒါတော့ तू ကမလေးစင်ကအဆက်ဆက်ဆက်ဆက်တက်လာခဲ့တယ်နော် तू ကလည်းဈေးစစ်တယ်နော်ဘယ်လိုလဲဆိုလို့ရှိရင်ဟောထားကြပါစို့ဗျာတစ်ဖက်နဲ့တစ်ဖက်စစ်တိုက်တယ်ဆိုလို့ရှိရင်စစ်တိုက်တဲ့ခါကြလို့ရှိရင် तू ကဒီနေရာငါတို့တော့ရှုံးတော့မယ်ဆိုလို့ရှိရင်ဒီနေရာကိုစွန့်ပြီးတော့ နောက်တနေရာနောက်တစ်မြို့မှာအခြေခံခံပြီးတော့မှသူကဘာဖြစ်လဲဆိုတော့နောက်ရန်သူကိုပြန်တိုက်တာမဟုတ်လားသိပါဗျာအခါတိုင်းကြီးနေဟိုးကကိုနေပြီးတော့ရအောင်ဆုံးမပေးဘူးတမျိုးကြာသွားလဲတခါနောက်ဆုံးလဲတမျိုးကြာသွားလဲတခါနောက်ဆုံးလဲဒါတော့မက်ကရှေ့ကိုတက်တက်လာတဲ့အတွက်ကြောင့်မလို့ပထမတဏ္ဍာတစ်ခုကြာသွားတယ်နောက်တစ်ခါတက်လာတော့နောက်တစ်ခါတစ်ခုကြာသွားတယ်နောက်တစ်ခါတက်လာတော့နောက်တစ်ခါတစ်ခုကြာသွားတယ်နောက်တစ်ခါတက်လာတော့ကုန်ပြီးသွားရောအဲတွေ့လား တင်ပါတဏှာတစ်ခါတည်းနဲ့နောက်ဆုတ်ပေးတာဟုတ်လားမပေးပါဗျာမပေးဘူးတွေ့လားတဆင်းချင်းတဆင်းချင်းတဆင်းချင်းသူကခန္ဓာကိုပြောင်းပြောင်းသွားတာအဲ့ဒီတော့သောတာပတ္တိမေသောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်သောတာပတ္တိမေကြတဲ့ချိန်ခါမှာတဲ့တို့သောတာပတ္တိမေနဲ့ပယ်လိုက်တဲ့အခါမှာအဓိကကတော့ဒိဋ္ဌိနဲ့ဝိသေကိစ္စမဟုတ်လားတင်ပါဗျာဒါကသူအမြင့်ပြတ်ပဲတာလုံးဝအမြင့်ပြတ်ဒါကနော်ဒိဋ္ဌိနဲ့ဝိသေကိစ္စနှစ်ပါးက အမြင့်ပြတ်တယ်အဲ့တော့အဘိဓမ္မာသင်မှုတဲ့လူတွေသိလိမ့်မယ်လောဘမှုစိတ်ကလောဘတဏှာစိတ်က၈ပါးရှိတယ်ဘယ်နှပါလဲ၈ပါးပါဗျာ၈ပါးဒိဋ္ဌိနဲ့ရှင်တာက၄ပါးမရှင်တာက၄ပါးနော်ဒါတော့အဲ့ဒီလောဘမှုစိတ်၈ပါးထဲမှာနော်ဒိဋ္ဌိနဲ့ရှင်တာက၄ပါးဒိဋ္ဌိနဲ့မရှင်တာက၄ပါးအဲ့ဒါလိုရှိတယ်အဲ့တော့သူက သောတာပတ္တိမေကြလက်တဲ့အချိန်ခါမှာနော်ဒိဋ္ဌိနဲ့ရှင်တဲ့လောဘတည်သွားတယ်ဒိဋ္ဌိနဲ့မရှင်တဲ့လောဘ survive ဖြစ်နေတယ်တွေ့လားအဲ့ဒါတွဲကတ်ထားတာပြောတာလောဘမစိတ်က၈ပါးရှိတယ်နော်ဒါတော့အခုသောတာပတ္တိမေဖြစ်တဲ့အချိန်ကမှတတ်နိုင်တာကဒီဒီဒိဋ္ဌိနဲ့ရှင်နေတဲ့လောဘမူစိတ်ပဲတည်သွားတာဒိဋ္ဌိနဲ့မရှင်တဲ့လောဘမူစိတ် okay သေးဘူးဘလောက်တက်ပြင်းလဲနော်အဲ့ဒီတော့သူကဘယ်မှာပါသွားလဲဆိုတော့ဒိဋ္ဌိနဲ့ရှင်တယ်ဆိုတော့ဒိဋ္ဌိကအပယ်ပို့တာမဟုတ်လားတင်ပါဗျာယုံနာကိုယောက်ျားမင်းမပုဂ္ဂိုလ်တ attva ထင်ထားတာအဲ့ဒီအစွဲတက်ကဒိဋ္ဌိဆွဲပဲအဲ့ဒီဒိဋ္ဌိနဲ့တွဲနေတဲ့လောဘစိတ်၄ပါးပါသွားတယ်ဒါကြောင့်မလို့သူကဒိဋ္ဌိနဲ့ရှင်နေတဲ့လောဘစိတ်၄ပါးပါသွားတဲ့အတွက်ကြောင့်မလို့ ဟောဒီအပယ်လေးပါးမှာဖြစ်တဲ့တဏှာကြဆုံးသွားတယ်ဗျတကယ်သဘောပေါက်လားမသိဘူးအင်းမသဘောပေါက်ပါနည်းနည်းတော့ရှုပ်တယ်နော်အပြီးတော့မှမသိဘူးနည်းနည်းရှုပ်တယ်နားတိခံပြီးတော့နားထောင်ကြပါဘုသူရပြေလို့ဟုတ်လားဒါတော့တဏှာလောဘမှုစိတ်၈ပါးတည်းက၄ပါးပြတ်ပါသွားတယ်နော်ဒီအစိမ့်ကဒိဋ္ဌိနဲ့ရှင်တယ်လို့အမှတ်ထားပေါ့ဗျာဒါတော့ तू ကအဲ့ဒီဒိဋ္ဌိနဲ့ရှင်တဲ့လောဘ၄ပါးကပဲ့သွားတယ် အဲ့ဒါဘာလဲဆိုတော့အဲ့ဒီလောဘကဘာကိုဖြစ်စေနေတယ်လဲဆိုရင်အပယ်လေးပုံကိုသွားပြီးတော့သူကသွားဒိဋ္ဌိနဲ့ပေါင်းပြီးတော့ဒိဋ္ဌိနဲ့တဏှာနှစ်ခုပေါင်းပြီးတော့အပယ်ကိုပို့တာသူတို့ပဲနော်ဒါတော့ဒိဋ္ဌိကြီးပဲမဟုတ်ဘူးတဏှာလည်းပါတယ်ဒါတော့ဘာတူလဲဆိုရင်ဒိဋ္ဌိနဲ့ပေါင်းတဲ့တဏှာဒါကြောင့်ဒိဋ္ဌိကတံပယုတ်တဲ့နော်ဒိဋ္ဌိနဲ့ရှင်သော လောဘစိတ်၄ပါးလောဘစိတ်တဏှာအဲလောဘစိတ်၄ပါးသည် ဒိဋ္ဌိနဲ့အတူတူကတွဲပြီးတော့ပါသွားတဲ့အတွက်ကြောင့်မလို့အပေဘုံကိုပို့ရတဲ့တဏှာတစ်ချမ်းနော်တဏီဟောဒီနော်၄ပါးတခါတည်းပါသွားတယ်ဒါကြောင့်မလို့တောတာပန်ဖြစ်တဲ့အခါမှာနော်အပေဘုံ၄ပါးအပေ၄ပါးကိုမပို့တော့ဘူးဆိုတာကအပေကိုပို့တာကဒိဋ္ဌိရဲ့သူနဲ့တွဲတဲ့တဏှာရဲ့အဲ့ဒီနှစ်ခုဒါတော့တဏှာပါသွားတော့တဏှာရဲ့အပေါင်းအသင်းဟိုဒိဋ္ဌိပါသွားတော့ဒိဋ္ဌိရဲ့အပေါင်းအသင်းတဏှာလည်းပြတ်ပါမသွားဘူးလားပြတ်ပါသွားပါတယ်ပြတ်ပါသွားတယ်အဲ့ဒါကြောင့်မလို့ အပယ်လေးပုံမှာတောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဘယ်တော့မှအပယ်မကြတော့ဘာဖြစ်လို့လဲဆိုတော့အပယ်ကိုပို့ရတဲ့ဒိဋ္ဌိထိုဒိဋ္ဌိနဲ့အပေါင်းအသင်းလုပ်နေတဲ့တဏှာလေးအဲလောဘစိတ်လေးပါပါသွားပြီအဲ့ဒီတော့ဒီမှာတစ်ခါပြန်ကြည့်ရမှာကနော်ဒါတော့ဒီအခုလောဘဒိဋ္ဌိနဲ့ပေါင်းတဲ့၄ပါးရှင်းကုံသွားပြီမဲ့ဒိဋ္ဌိနဲ့မပေါင်းတဲ့၄ပါးဒီမှာကြမ်းမနေဘူးလားကြံပါသေးတယ်ဗျာကြံသေးတယ်ဒါကြောင့်မလို့တောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေကနော် နော်အိမ်တော်သားမွေးတွေလောက်တာပေါ့ပြီးတော့မှစီးပွားရေးတွေလည်းလောက်တာပေါ့ဘာဖြစ်လို့လဲဆိုရင်ဒိဋ္ဌိနဲ့မရှင်တဲ့လောဘ၄ပါးကမကြံဘူးလားကြံပါတယ်ဗျာကြံသေးတယ်လေတဏှာလောဘ၄ပါးကြံသေးတယ်အဲ့ဒီ၄ပါးကဒိဋ္ဌိမရှင်ဘူးမရှင်တော့တဲ့အတွက်ကြောင့်မလို့ तू ကနော် तू ကဘာဖြစ်တယ်လဲဆိုရင်အိမ်တော်သားမွေးရှိတယ်စီးပွားရေးတွေလောက်တယ်ရိုးရိုးအရက်သားထဲမှာနေသလိုနေတယ်ဒါဘာထုတယ်လဲဆိုရင်တော့ तू က तू ကဒိဋ္ဌိဝိသိကိစ္စမရှိတဲ့အတွက်ကြောင့်မလို့ ယရနာ၃ပါးပေါ်မှာယုံမတန်တရားမဖြစ်တော့ဘူးဝိသေကိစ္စမရှိဘူးလေဒီမှာနော်ပြီးတော့မှယုံနံကိုလည်းပဲနော်သူငါယောက်ျားမိန်းမပုဂ္ဂိုလ်တ attva မစွဲဘူးဒိဋ္ဌိမရှိလို့ယရနာ၃ပါးပေါ်မှာလည်းတန်တရားမရှိဘူးဝိသေကိစ္စမရှိတော့လို့ပြီးတော့မှငါးပါးတိလာလုံးတယ်ဟောအဲ့ဒါကတောတာပန်တို့ရဲ့ quality ပဲဒါကြောင့်မလို့ထို quality များနဲ့သူကရိုးရိုးအရာထဲမှာပဲเนาะလူအဖြစ်နေပဲဒါဩ သူအရေးကြုံရင်တော့သူဟာသောတာပန်ဆိုတာသိတာတယ်သောတာပန်တို့မြည်စီမှာ သောတာပန်ဆိုရင်ထိုမိမိရထားတဲ့သောတာပတ္တိမေကိုသောတာပန်ဖြစ်ရင်မိမိသောတာပတ္တိဖို့ကိုရောက်ပြီးသားဖြစ်တဲ့အတွက်ကြောင့်သောတာပတ္တိနော်ဒီဖလသမပတ်ကိုဝင်စားနိုင်တယ်ဒါကြောင့်လူတစ်ယောက်သောတာပန်ဖြစ်မဖြစ်ငါသောတာပန်ဖြစ်ပြီလို့ပြောရင်သောတာပန်သောတာဒီသောတာပတ္တိ ဖလားတမပါဝင်စားလို့ရသလားလို့မေးကြည့်လိုက်နော်သောတာပန်ဖြစ်တယ်လို့ပြောရင်ထိုပြောသောပုဂ္ဂိုလ်ကိုသောတာပတ္တိဖလားတမပတ်ဒီနေ့ဖလားတမပတ်ဝင်စားလို့ရပါသလားလို့မေးကြည့်ပါဒါတော့သောတာပန်ဖြစ်ရင်သောတာပတ္တိဖလားတမပတ်ဝင်စားနိုင်တယ်တဂရကံဖြစ်ရင်တဂရကံမိဖလားတမပတ်အနာဂံဖြစ်ရင်အနာဂံမိဖလားတမပတ်ယန္တာဖြစ်ရင်အရတ္တယန္တာဖြစ်ရင်အရတ္တအရတ္တဖို့ဖလားတမပတ်ဝင်စားလို့ရတယ်ဘာဖြစ်လို့လဲသူတို့ကိုယ်ပိုင်စိတ်ဖြစ်လို့မဝင်စားနိုင်ဘူးဆိုရင်မဖြစ်ဘူး အဲ့ဒါရှင်းရှင်းလင်းမှတ်ကြနော်ဒါကြောင့်မလို့မက်ကြတာဟုတ်မဟုတ်စစ်ချင်းတမပတ်ဖလားရောတဲ့နေဖိုနဲ့စစ်ရတယ်တဲ့ဖိုဆိုတာဖလားတမပတ်ပြောတာနော်ဖလားတမပတ်မဝင်စားနိုင်ရင်အဲ့ဒီပုဂ္ဂိုလ်ကသူကဝိပဿနာဉာဏ်တက်တဲ့အချိန်ခါမှာနော်တမာရီရဲ့စွမ်းအားကြောင့်မလို့နော်ဟိုကိုကိုကိုတောတာပန်ဖြစ်တယ်လို့ထင်မှားခြင်းတာဖြစ်တယ်ဒါကိုပဲမဟုတ်ဆရာတော်ကြီးကတော့မက်တု၁၀ပါးဆိုပြီးတော့သူတရားမှာဟောတာတာရှိတယ်မက်နဲ့သွားရောနေတာကိုကိုကိုငါမက်ကြတယ်လို့ထင်သွားတာ ဒါကြောင့်မက်ကြတဲ့စက်မစက်သိချင်ရင် phonics ဆန်းစစ်ကြည့်ရတယ်နော် criteria ကဘာလဲဆိုရင်ဖလားသမတ်ပါဝင်စားနေဟုတ်တယ်မဝင်စားနေမဟုတ်ဘူးဒါပဲဒါတော့ထိုသောတာပန်ပုဂ္ဂိုလ်ဒီလူဘဝလူလောကထဲမှာပဲသူကသားသမီးတွေရှိမယ်ဇနီးမယားတွေရှိမယ်စီးပွားဥစ္စာတွေလုပ်မယ်သို့တော့ဘယ်တော့အခါကာလမှာငါးပါးတိလာမချိုးဘူးဘယ်တော့အခါကာလမှာယုံနံကိုပုဂ္ဂိုလ်တ attva ဖြစ်မထင်မှားဘူးဘယ်တော့အခါကာလမှာယတနာ၃ပါးရဲ့ဂုံနဲ့ဘုရားတရားတန်ခါနဲ့ပတ်သက်ဘယ်တော့အခါကာလမှာတန်တရားမရှိဘူး နော်သို့တော့ तू ကဘာတော့ရှိလဲဆိုရင် လောဘတဏ္ဍာတော့ရှိတယ်ဒါကြောင့်မလို့စီဝါလုပ်တယ်ဇနီးများနေနေတယ်တိမိသားနေနေတယ်အဲ့တော့သောတာပတ္တိမေဖြစ်လိုက်တဲ့ချင်းအဲဖြစ်လိုက်တဲ့ချင်းခါမှာထိုသောတာပတ္တိမေရဲ့စွမ်းအားကြောင့်ဟောဒီဒိဋ္ဌိတည်သွားပါတယ်ဟောဒီဝိသိကိစ္စလည်းတည်သွားပါတယ်ထို့တော့ဒိဋ္ဌိနဲ့ပေါင်းတဲ့တဏှာ၄ပါးနော်လောဘ၄ပါးလည်းတည်သွားပါတယ်ဒါကြောင့်မလို့သောတာပတ္တိမေဖြစ်တဲ့ချင်းခါမှာဒိဋ္ဌိနဲ့အပေါင်းအသင်းလုပ်နေတဲ့ နော်လောဘ၄ပါးတဏှာ၄ပါးကိုပယ်တတ်လိုက်တယ်ထိုပယ်တတ်လိုက်တဲ့အတွက်ကြောင့်မလို့ तू ဟာနော်ကာမတုကတိခုနှစ်ဘုံမှာခုနှစ်ဘဝထက်ဖြစ်စေနိုင်တဲ့တဏှာချုပ်သွားတယ်ဟောအဲ့ဒီနေရာလေးနည်းနည်းမှတ်နော်သောတာပတ္တိမေဖြစ်တော့တည်သွားတဲ့တဏှာကဒိဋ္ဌိနဲ့ရှင်ပေါင်းတင်းလုံနေတဲ့တဏှာတည်မသွားဘူးလားတည်ပါတယ်ဗျာတည်သွားတာဖြစ်တဲ့အတွက်ကြောင့်မလို့နော် ထိုထိုကြံတဲ့လက်ကြံတဏှာသည်နောက်ထပ်အလွန်ဆုံးအကျိုးပေးနိုင်လို့ရှိရင်ဘဝကိုအကျိုးပေးနိုင်ရင်ကာမတုဂတိကပုံမှာခုနှစ်ဘဝပဲပြီးတော့မယ်နော်ဒါအများဆုံးလို့ပြောတာ အများဆုံးဒါတော့အဲ့ဒီနေရာလေးမှာနည်းနည်းဘုသူတာပြက်ကလေးတော့ပြောခဲ့ခြင်းသေးတယ်ဒီခုနှစ်ဘဝဆိုတာကလေဦးဇင်းတို့ကလွယ်အောင်ပြောတာဒါပေမဲ့သူ့မှာရှုပ်ထွေးမှုတွေအများကြီးရှိတယ်ဒါတော့ ရှုပ်ပြီးသားအတူတူတော့ဆက်လျှော့လိုက်ကြအောင်လို့နော်ကိုဘာသာကိုမှတ်ထားကြသူကပြောချင်တာအဲ့ဒီခုနှစ်ဘဝဆိုတာကနော်ဒီထားကြပါစို့နော်သူကလူပြည်မှာတစ်ခါဖြစ်တယ်ပြီးရင်နတ်ပြည်တစ်ခါတက်မယ်ပြီးတော့တစ်ခါလူပြည်မှာဖြစ်မယ်နတ်ပြည်တစ်ခါတက်မယ်သူကဒီလိုတွေဖြစ်နေတာပြောတာနော်အဲ့ဒီလိုမျိုးလူပြည်ဖြစ်လဲနတ်ပြည်ဖြစ်လဲနဲ့ သူကလူပြဖြစ်လဲနတ်ပြတက်လဲလူပြပြန်ဆင်းလဲနတ်ပြဖြစ်အဲ့လိုမျိုးဆိုလို့ရှိရင်နော်လူပြနတ်ပြနော်နတ်ပြ6တန်းနဲ့လူပြမှာ9ကျိန်းလို့ပြောတာတကယ်လို့သာလူပြမှာကြီးပဲဇစ်တိုက်ဇစ်တိုက်ဇစ်တိုက်ဇစ်တိုက်နော်3လ5ဘွားဖြစ်ရင်အဲ့ဒါတဘွားပဲကောင်းတယ်နတ်ပြမှာကြီးပဲနတ်ပြည်မှာကြီးပဲလင်းလင်း၅6ခါဆက်ရင်လဲအဲ့ဒါကိုတဘွားပဲကောင်းတယ်တော့ပေါ့လားဒီမှာဗျာဒီမှာပေါ့ဘုလိုတာက ခုနှစ်ကြိမ်ဆိုတာကလူပြည်မှာတစ်ကြိမ်ဖြစ်လိုက်နတ်ပြည်မှာတစ်ကြိမ်ဖြစ်လို့ဆိုအဲ့ဒါတစ်ခုစီတစ်ခုစီကောက်မယ်တကယ်လို့လူပြည်မှာကြီးပဲ၄၅၆ဘွားဆက်ပြီးတော့ဇက်တိုက်ဖြစ်ရင်တဘွားပဲရှိသေးတယ်တဘွားပဲကောက်တယ်တကယ်လို့နတ်ပြည်ကိုတက်သွားလို့နတ်ပြည်မှာလည်းပဲတခါတည်း၄၅ဘွားဆက်ဖြစ်နေရင်တစ်ခုပဲကောက်မယ်တော့ပေါက်တယ်နော်ဒီမှာဗျာအဲ့ဒီစကားကြားပြီကြားချင်မှကြားဦးမှာခေါင်းနေညိတ်တာတွေ့တယ်သောတာပန်ဖြစ်တော့ခုနဘဝပဲငါတို့တော့ပြီးပြီလို့ အဲ့လိုတော့မထင်နဲ့ဒါပေမဲ့သူတို့ကဒီလိုလေအပယ်မလားတဲ့အခါကျတော့အပယ်ဒုက္ခငြိမ့်တဲ့အခါကျတော့လေတဏှာလေးတွေကရှိတယ်တဏှာအဲ့လိုအသွင်ပြောင်းနေကတ်ကတ်သွားတာအဲ့ဒါပြောတာနော်ဒါကြောင့်မလို့သူကတောတာပန်ဖြစ်ဖြစ်တဲ့ပုဂ္ဂိုလ်ကတောတာပန်ဒီဘဝဖြစ်တယ်ဆိုကြပါသူနောက်ဘဝမှာလူဖြစ်အဲ့ဒါတဘဝပဲကောင်းတာတယ်နောက်တစ်ခါသုံးဘဝမြောက်ထပ်ဖြစ်လဲတဘဝပဲကောင်းတယ်အဲ့လိုမျိုးဆိုလိုတာကလူပြစ်ဖြစ်လိုက်နတ်ပြစ်တက်လိုက်ဆိုတော့လူတဘဝနတ်တဘဝ လူကြီးပြန်ဆင့်တယ်နောက်ထပ်တဘောကအနက်ပြစ်တက်တယ်တဘောကအဲ့ဒါမျိုးအဲ့ဒီလိုမျိုးကောက်ရင်တော့ခုနှစ်ကြိမ်ဒါပေမဲ့လူကြီးပဲတက်တက်လင်္ကာဘွားတစ်ခါပဲကောက်တယ်နတ်ကြီးပဲတက်တက်လင်္ကာဘွားတစ်ခါပဲကောက်တယ်နော်တစ်ခါတလေကြတယ်ဗမာပြည်တက်လို့ရှိရင်အကြိမ်တောင်အများကြီးတောင်ဖြစ်သေးတယ်ကြာကြီးတောင်ဖြစ်သေးတယ်နော်ဒါကြောင့်မလို့ခုနှစ်ကြိမ်ဆိုတာကတော့နော်ဦးဇင်းတို့ကပြောလို့လွယ်အောင်လို့စကားရှင်းအောင်လို့လွယ်အောင်လို့ပြောတာနော် အဲ့ဒီခုနှစ်ကြိမ်ရေတွင်นี่အခုသိပြီမလားသိပါဗျာအဲအဲ့လိုနော်သောတာပန်ဖြစ်ပြီးလူဘဝမှာနောက်ထပ်ဒီဘဝသောတာပန်ဖြစ်တယ်နောက်ဘဝဆစ်ဖြစ်သောတာပန်နဲ့ပဲနောက်ဘဝဆစ်ဖြစ်သောတာပန်ပဲလူဘဝမှာသုံးဘဝဆစ်ဖြစ်ရင်အဲ့ဒါတဘဝပဲကောင်းတယ်တစ်ခါပဲကောင်းတစ်ကြိမ်ပဲကောင်းတယ်ပြောတာခုနှစ်ကြိမ်ပြောတာကိုနော်ခုနှစ်ကြိမ်ဆိုအဲ့ဒါတစ်ကြိမ်ပဲကောင်းမယ်အဲ့ဒါမျိုးကောင်းတာကိုပြောတာပါတကယ်လို့မြတ်ဗြဟ္မပြည်ဆိုလို့ရှိရင်အမလေးနော်တက်တယ်အများကြီးတောင်မှတက်တန်းနေအများကြီးတောင်ကြာသေးတယ် အဲ့ဒါလေးတော့နည်းနည်းလေးတိုးပြီးတော့မှတ်ခဲ့ကြပါဘုဒ္ဓတာဖြစ်အောင်လို့ကင်တော့ဒီနေရာမှာ ပြောချင်တာက နော်ဘာပြောလဲနည်းနည်းတော့ရှုပ်သွားတယ်ပြန်ပြီးတော့လိုရင်းပြန်ချွတ်လိုက်အောင်မယ်လိုရင်းကဘာပြောချင်တာလဲဆိုတော့ဒီတဏှာသေးတာလေးကို ပြောချင်တယ်နော်ဒီတဏှာသေးတာလေးကိုဒါတော့ तू ကဒီတဏှာကိုဒိဋ္ဌိနဲ့ပေါင်းတဲ့တဏှာကိုပယ်လိုက်တဲ့အတွက်ကြောင့်မလို့အပယ်လေးပါမှမဖြစ်တော့ဘူးနော်တွေ့လား ဒါတော့အဲ့ဒီတဏှာငြိမ့်တဲ့အတွက်ကြောင့်မလို့နော်ဟောဒီတဏှာငြိမ့်သွားတဲ့အတွက်ကြောင့်မလို့ထိုကာမတုဂတိဆိုတာလူပြင်းနဲ့နတ်ပြင်းမှာနော်ခုနှစ်ကြိမ်တစ်အလွန်ဖြစ်မဲ့ရုပ်တည်နန်းတယ်ရုပ်နာဆိုတာဘဝပြောတာမဟုတ်လားဒီမှာဗျာဆိုလိုတာကဗျာသောတာပန်မဖြစ်ဘူးဆိုလို့ရှိရင်ဒီသောတာပန်ကိုဘယ်သူကနေပြီးတော့နောက်ထပ်တွန်းအားပေးမလဲဆိုရင်ဒီတဏှာပဲဒီတဏှာဘယ်သူနဲ့ပေါင်းလဲဒိဋ္ဌိနဲ့ပေါင်းတယ်နော်ဒီတဏှာကဒိဋ္ဌိနဲ့ပေါင်းမယ် ဟောဒီတဏ္ဍာနဲ့ဒီတင်နေပေါင်းပြီးတော့ခါတဲ့တတ္တဝါကိုတွန်းပါကိုရှေ့ကိုတွန်းပါတွန်းတဲ့ခါကျတော့ဟာဘဝဘယ်လိုဆုံးမလဲပြောလို့မရဘူးပြောလို့မရဘူးဆိုတော့ possibility သောတာပန်တာမဖြစ်လို့ရှိရင်ဟောဒီဘယ်တော့ဆုံးမှမမသိတဲ့ဒီဘဝခန္ဓာဒုက္ခကြီးကစက်တက်ဖြစ်မယ်လို့ပြောတာဒါတော့ဖြစ်ဖွယ်ရှိတဲ့နော် ဖြစ်နိုင်ခြေရှိတဲ့ဘဝဒုက္ခတွေအဲ့ဒီမှာသောတာပန်လည်းဖြစ်ရောခုနဘဝဟာနောက်ဆုံးပဲတဲ့ခုနဘဝအများဆုံးပြောတာနော်ခုနကြိမ်ပေါ့နော်ခုနကြိမ်ပြောကြပါစို့ ခုနှစ်ကြိမ်ဟာအများဆုံးပဲတဲ့ခုနှစ်ကြိမ်တည်းပို့ပြီးတော့မဖြစ်နိုင်တော့ဘူးသူတဏဟောဘက်ကတတ်လိုက်ပြီးအရှိန်သေးသွားပြီလို့ပြောတာနော်အရှိန်သေးသွားပြီဒါတော့ဦးဇင်းတို့ဒီဒီကြောက်ဒိုးလေးဆိုကြပါစို့လုံးနေတဲ့ကြောက်ဒိုးလေးကိုညင်းနေတဲ့ပြင်ပေါ်မှာလှိမ့်လိုက်တဲ့ဆိုရင်ဘာပဲပြောပြောလူတယောက်လှိမ့်အားထည့်ပို့ပြီးတော့ဟောဘက်ရောက်နိုင်မှာမလားမရောက်ပါဗျာမရောက်ပါဘူးဟုတ်တော့မလားမရောက်ပါဘူးနော်ဒါတော့ ပေ200ပေါ့ဗျာပေ200ထက်ပုံမရောက်နိုင်ဘူးပေါ့ပေ200ရဲ့ဟောဘက်ကိုဆိုရင်ဒီဒီကြောက်ဒိုးလေးလိမ့်သွားတာလေးအချိန်ကြီးဆက်မလိမ့်တော့ဘူးလို့ပြောတာအဲ့ဒီသဘောပဲဒါရသရဗံဖြစ်လိုက်တော့ဒိဋ္ဌိနဲ့ပေါင်းတဲ့တဏှာကိုတတ်လိုက်တယ်တတ်လိုက်တော့ဒီလက်ကျန်တဏှာဒီအကျိုးပေးနေလိုက်ရင်နောက်ထပ်ကာမတုဂတိဆိုတာနော်လူပြီးနတ်ပြီးနော်သူကလည်းအဲ့ဒီခုနှစ်ဘောကခုနှစ်ကြိမ်ကလည်းပဲသူက လူပြည်ကိုပြန်လာလို့ရှိရင်ဘယ်တော့မှအယုတ်ဆိုးဆိုးညံတုံးတုံးဘယ်တော့မှဖြစ်တော့ဘူးချမ်းသာတဲ့အမျိုးပညာတတ်တဲ့အမျိုးနော်ပြောမယ်ဆိုလို့ရှိရင်ဘာသာရေးအသိပညာရှိတဲ့အမျိုးအမျိုးမြတ်တွေမှာပဲဖြစ်တယ် high class မှာပဲဖြစ်တယ်ဒါမျိုးပြောတာနတ်ပြည်မှာဆိုလဲရိုးနတ်မဟုတ်တော့သောတာပန်နတ်ဖြစ်တဲ့ပြည်သူကနတ်ထက်မှလည်းအမြတ်ဖြစ်ဖြစ်တယ်အဲ့ဒါမျိုးဒါကြောင့်မလို့လူဘဝနတ်ဘဝကိုပြန်ဖြစ်လို့ရှိရင်လည်းပဲနေနေကြကြအမျိုးမှာမဖြစ်တော့ဘူးတဲ့မြတ်တဲ့အမျိုးမှာပဲဖြစ်တော့တယ်တဲ့ဒီခုနှစ်ဘဝလည်းပဲခုနှစ်ကြိမ်ကလည်းပဲအဲ့ဒါလိုရှိတယ် ဒါကြောင့်မလို့နော်တောတာပန်ဖြစ်တဲ့ချိန်ခါမှာ तू ကဒိဋ္ဌိနဲ့ဝိသိကိစ္စကအပြိပိုင်သေးတယ်ဒါတော့ဒိဋ္ဌိနဲ့ပေါင်းနေတဲ့တဏှာကလည်းပဲပါသွားတာဖြစ်တဲ့အတွက်ကြောင့်မလို့အပယ်လေးပုံမှာမဖြစ်တော့ဘူးဒါပဲလားဆိုတော့မဟုတ်သေးပါဘူးတဲ့နော်ဒီကာမတုဂတိခုနှစ်ပုံမှာခုအဲကာမတုဂတိခုနှစ်ပုံမှာခုနှစ်ကြိမ်ထက်ပေါ့နော်ခုနှစ်ဘဝလို့တော့လွယ်အောင်ပြောတာပေါ့ဗျာခုနှစ်ဘဝထက်နောက်ထပ်ဖြစ်လာနိုင်ခြေရှိတဲ့ဒုက္ခတွေကိုလည်းတခါတည်းသိမသွားဘူးလား တည်သွားပါလေခင်ဗျာအဲ့ဒီတည်သွားတာကိုငြိမ့်တယ်လို့သုံးတယ်ငြိမ့်တယ်လို့သုံးတယ်ဒါတော့တဏှာပါသွားတယ်တဏှာကနေထုတ်လုံးမယ်ဘဝခန္ဓာဒုက္ခတွေလည်းပါမသွားဘူးလားအာဝါပါလေအေးအဲ့ဒါကဝိသေသနိဗ္ဗာန်တဲ့ဝိသေသနိဗ္ဗာန်ဆိုအဲ့ဒါကိုပြောတာသောပါပြီနော်မှန်ပါဗျာအေးအဲ့ဒါတော့အဲ့ဒါတပိုင်းစီပေါ့နော်နောက်ဒဂရာကံနဲ့ဗျာဒဂရာကံကြတော့သူကအထုတတ်နိုင်တဲ့ တတ်နိုင်တဲ့ကိလေသာတော့မရှိဘူးသူကနေပြီးတော့မှကျန်တဲ့မဲ့သုံးပါးကတော့သူကိလေသာတွေနဲ့သူတတ်ကြတယ်ဒါပေမဲ့သူကဘာလုပ်တယ်လဲဆိုရင်တဂရကံကြတော့ကာမရာဂရဲ့ဒီကာမရာဂနဲ့ဗျာပါဒနော်ကာမရာဂနဲ့ဗျာပါဒအကျဉ်းစားဖြစ်တယ်ကာမရာဂနဲ့ဗျာပါဒခြုံငိမ့်တယ်ဒါတော့အဲ့ဒီလိုခြုံငိမ့်တဲ့အတွက်ကြောင့် ကာမတုဂတိခုနှစ်ပုံနတ်ပြည်နဲ့လူပြည်မှာဖြစ်ရင်နှစ်ကြိမ်အလွန်ဆုံးပဲဖြစ်မယ်နှစ်ကြိမ်အလွန်ဆုံးဓာတ်တဲ့ဟိုဘက်ကိုဖြစ်မဲ့ယုံနာခန္ဓာတွေကချုပ်သွားပြီအဲ့တော့အဲ့ဒီအကျမ်းစာဖြစ်တယ်ဆိုတာလေးကိုနည်းနည်းလေးပြောပြပါမယ်သူကတဂရကံဖြစ်သွားလို့ရှိရင်တဲ့အပိပိုင်ပယ်နိုင်တဲ့ကိလေသာတော့မရှိဘူးသို့တော့သူကဘာကိုဖြင်းချလိုက်တယ်လဲဆိုရင်ကာမရာဂရဲ့ တကယ်တော့လောဘပါပဲဗျာနော်ဗျာပါဒဆိုတာဒေါသဒါတော့အဲ့ဒီမှာလောဘနဲ့ဒေါသအကျဉ်းစားကြီးတွေကိုတခါတည်းပါသွားအောင် အရှိန်နဲ့တော့အောင် ဖြင်းချလိုက်တယ်အဲ့တော့ဦးဇင်းတို့စာမာသုံးတော့နော်ဒီဒီဒီဒီပါအောင်လို့သုံးတယ်ပါတယ်နော်တနည်းနဲအောင်လို့သုံးတယ်နော်နဲသွား အဲ့တော့အဲ့ဒါလေးနည်းနည်းရှင်းပြခြင်းပါတယ်ဒါဂရာကံဖြစ်တဲ့အခါမှာဦးဇင်းတို့ तू ပယ်တဲ့ကိလေသာတော့မရှိဘူးသို့တော့ तू ကလောဘနဲ့ဒေါသကိုပါသွားအောင်တနည်းအချိန်နဲ့သွားအောင်နော်လုပ်ပေးတယ်အချိန်နဲ့သွားအောင်လည်းလုပ်ပေးတယ်အချိန်နဲ့အောင်လည်းလုပ်ပေးတယ်အချိန်နဲ့အောင်လည်းလုပ်ပေးတယ်အဲ့တော့စာမသုံးတာကတော့ပရိယုဌာဏမန္တတာယသပရိယုဌာဏဆိုတာက ထကြွတောင်းကြမှုအချိန်ဒီ နော်တဂရာကံရောက်တဲ့အချိန်ကမှာအရှိန်ကကျသွားပြီလို့ပြောတာအရှိန်နည်းသွားပြီနော်နောက်တစ်ခါဖြစ်တဲ့အချိန်ကြတော့လည်းပဲတဲ့နော်ဂဒါစီဂရစီဥပတ္တိယာစာဂဒါစီဂရစီဆိုတာတရန်တစ်ခါလေးလောက်ပဲတဲ့ဆိုတော့ကအဲ့ဒီမှာနားလေရမှာကအရှိန်နည်းသွားတယ်ပြီးတော့မှဖြစ်တဲ့အချိန်လည်းနည်းတယ်ဒါတော့အရှိန်နည်းတယ်အချိန်နည်းတယ် နားလည်လားမသိဘူးနားလည်ပါတယ်ဗျာနော်ထပ်ပြောပြမယ်နော်ဒါကရကဖြစ်တဲ့ချိန်ကမှာတဏှာရဲ့စွန့်ရင်တတ္တိကတဲ့သူကဘယ်လောက်ထိကြာသွားလဲဆိုရင် သူ့ရဲ့အားကတော်တော်ကြီးကို ကြာသွားတယ်အဲ့ဒါကိုအားနေသွားတာကိုပရိယုဌာဏမန္တတာပေါ်တော့ပေါ်သေးတယ်ဒါပေမဲ့သူကသူ့ရဲ့စွန့်အားကနဲ့နဲ့ပဲကြံတော့တယ်လို့ပြောတာအကျင့်ကနဲသွားအဲသူ့ရဲ့စွန့်အားတတ္တိစွန့်အားနဲသွားပြီပြီးတော့ပေါ်တဲ့ခါကျတော့ သောတာပန်မှာ10ကြိမ်ဖြစ်ရင်ဒါဂရကံဖြစ်ရင်2ကြိမ်အလွန်ဆုံးပဲဖြစ်မယ်သို့မဟုတ်2ကြိမ်ပဲဖြစ်တော့မယ်ဒါကိုပြောတာဒါတော့အချိန်လဲနည်းသွားတယ်ဖြစ်တဲ့အချိန်လဲနည်းသွားတယ်တော့ပေါ့တော့နော်ဒီမှာဗျာအဲအဲ့ဒါကိုစာလို့ပါတယ်လို့သုံးတယ်စာလို့ကတော့သူ့ပါဠိကတော့တဏုကရလို့သုံးတာပေါ့ဗျာတဏုကရဆိုတဏုဆိုတာပါတာကရဆိုတာလောက်တာပါအောင်လောက်လိုက်တယ်လို့ပြောတာဒါတော့ပါတယ်ဆိုတာနားလည်မှာမဟုတ်လို့စာကပြောတာကလေးကိုမှတ်စီခြင်းနဲ့နော် ဒါကြောင့်မလို့တဂရကမှာတဏှာမရှိဘူးလားရှိပါတယ်ထိုရှိတဲ့တဏှာသည် နော်သူ့ရဲ့အားကလည်းနည်းသွားပြီအားတော်တော်အားကြီးကိုချိနေသွားပြီပဂတိအားကောင်းတဲ့ပုဂ္ဂိုလ်နဲ့နော်ဖျားနာနေတဲ့ပုဂ္ဂိုလ်ရဲ့အားခွန်အားတူပါမလားမတူပါဘူးဗျာတူလေဖျားနာနေတဲ့ပုဂ္ဂိုလ်ကကိုကိုခန္ဓာကိုယ်လေးသဲဖို့တောင်းမှမနဲ့ထားဟိုတောင်းဝေးလေးဆွဲဟိုဟာလေးနဲ့ဆွဲထားဒီဟာလေးနဲ့ဆွဲထားနဲ့လမ်းတော်တယ်လေဖြည်းဖြည်းဖြည်းဖြည်းနဲ့တလန်းတလန်းမနဲ့အားမြင်ရတာမဟုတ်လား ပြမဗျာအာကျမ်းပါတယ်လို့တော့ဗျုံတန်ကွမ်းဆိုတခါတည်းဗျုံပြစ်ဆိုထပလိုက်တာမြန်းတာဒါတော့အဲ့ဒီလိုပဲနော်တဂရကရဲ့တဏှာရဲ့ဆွမ်းအားကနဲ့နဲ့ပဲကြံတော့တယ်အဲ့ဒါကြောင့်အာနေသွားပြီဒါကအာနေတာပြောတာနော်ဒုတိယအကျိန်နေသွားပြီသောတာပန်10ကျိန်ဖြစ်ရဲ့နော်သောတာပန်10ကျိန်ဖြစ်ရဲ့တဂရက2ကျိန်သို့မဟုတ်1ကျိန်ပဲဖြစ်မယ်ဆိုတော့နေမသွားဘူးလား နည်းသွားပါလေဗျာအချိန်လည်းနည်းသွားပြီအဲ့ဒီလိုမျိုးเนาะအချိန်နည်းခြင်းအချိန်နည်းခြင်းကိုပါတယ်လို့သုံးပါတယ်เนาะအဲ့ဒါကိုပါဠိလိုကတော့ဦးဇင်းတို့တဏုကရလို့သုံးကြတယ်တဏုဆိုတာပါသွားတာဦးဇင်းတို့အဝတ်အထည်များပါသလိုတခုခုပစ္စည်းပါသလိုပဲပါသွားတာเนาะပါသွားပြီဆိုကြတဲ့လို့ तू အချိန်နေကြာသွားတာမဟုတ်လားဘယ်ဟာမဆိုလေအင်းပါဗျာเนาะအာနေသွားပြီလို့ပြောတာပဲဒါကြောင့်ဒဂရကံဖြစ်တဲ့အချိန်ခါကြတော့တဲ့ ကာမရာဂဗျာပါဒအကျဉ်းစားကြီးတွေကိုဖြင်းချလိုက်တာတခါတည်းဖြင်းချလိုက်တဲ့အခါကျတော့ကဲတည်တော့တည်သလားဆိုတော့မတည်သေးဘူးနော်တည်ပြီလားမတည်သေးပါဘူး तू လည်းတော်တော်ပြင်းတယ်ဟာရဟုတ်တယ်မဟုတ်လားကိုအိုမီခရွန်ကနေပြီးတော့မှနောက်ထပ်ခါတည်းမှာဘာလဲနောက်ထပ်မျိုးကွဲတောင်တက်ပြန်ပြီလေဒီနေ့သတင်းမှာတွေ့လိုက်တာလား sub omicron ဆိုပြီးတော့လာပြန်ပြီအခုလည်းပဲဒီလိုပဲသဂရာကန်ကဖြင်းတော့ဖြင်းတယ် အပြီးပိုင်တတ်နိုင်ရလားမတတ်နိုင်ပါဗျာမတတ်နိုင်တော့သူ့မှာအရှိန်သူ့ဟာလေးနဲ့သူတော့ကြံသေးတယ်ဒါပေမဲ့အားကနဲတဲ့အခါကျတော့သူ့ရဲ့ဒီချိနဲ့နဲ့အားကနော်သူကဒီလူပြည်ကနေတောတာပန်တဂရကံဖြစ်ရင်သူနတ်ပြူတစ်ချိန်တက်လိုက်အောင်နတ်ပြူကိုတစ်ချိန်တက်ပြီးမှတခါလူပြူကိုပြန်ရောက်ပြန်ရောက်ပြီးကကြမှာရန်တာဖြစ်မှာဆိုတော့နတ်ပြူတစ်ချိန်တက်လူပြူတစ်ချိန်တက်ဆိုတော့နှစ်ခါတော့ပရိသန်နေမနေရဘူးလား နေရပါတယ်ဗျာနေရတယ်သို့တော့လူပြည်ကိုပြန်ဆင်းမှနေပြောရင်တော့အခုတခါလူဘဝနတ်ပြည်တပြည်နောက်တခါလူဘဝဆိုတော့တစ်ချိန်ပဲဖြစ်နေဘူးလားဖြစ်မှာဖြစ်နေတစ်ချိန်လို့ပြောလဲမှန်တယ်နှစ်ချိန်လို့ပြောလဲမှန်တယ်နော်မာစီဆရာတော်ကြီးကတော့သူနှစ်ချိန်လို့သုံးတယ်သူကဘာဖြစ်လဲဆိုတော့နတ်ပြည်တက်အောင်ပါနတ်ပြည်တပြည်ကမှနတ်ပြည်မှာပြန်လူပြည်ဆင်းဆင်းပြီးတော့အဲလူပြည်ကြမှာသူကရဟန္တာဖြစ်မှာအဲ့ဒါကြောင့်ဒါကြောင့်မလို့ကာမဘုံမှာကာမတုဂ္ဂတိဆိုတာလူပြည်နဲ့နတ်ပြည်မှာ နော်အလွန်ဆုံးလက်ကျန်ချိနဲ့နဲ့တဏှာကနော်ဘဝကိုနောက်ထပ်ပြန်အကျိုးပေးနေရင်နှစ်ကြိမ်ပဲဒါပဲတေရောကြည်ရောဒါကြောင့်မလို့နော်အဲ့ဒီတော့အဲ့ဒီနှစ်ကြိမ်ထက်အလွန်ဟောဘက်မှာဖြစ်နေမဲ့ဘဝဒုက္ခတွေတခါတည်းပါမသွားဘူးလားပါသွားပါလေဗျာဆိုလိုတာကလက်မဲ့လွတ်လိုက်ပြီပေါ့ဗျာတဂရကံဖြစ်နှစ်ကြိမ်ပဲဒါပဲဒါတော့တကယ်လို့လားတဂရကံမရှိဒီဘက်မှာလက်မဲ့ရှိလားမရှိပါဗျာမရှိဘူးဆက်သွားမယ်ပြောတာ ဆက်သွားမယ်ဒါတော့တဂရကလည်းဖြစ်လျော်နှစ်ကြိမ်ပဲတဲ့နော်နှစ်ကြိမ်ပဲဖြစ်တော့မယ်ကျန်တာဒီဘက်ကဖြစ်နေကြီးရှိတဲ့အရာတွေ तू ကတဂရကမိမိနဲ့တတ်လိုက်တော့မရှိတော့ဘူးပါသွားပြီအဲ့ဒီပါသွားတာကိုပဲဘဝနဲ့ယုံနာခန္ဓာတွေငြိမ့်တာကိုပဲဝိသေသနိဗ္ဗာန်လို့ဒီလိုသုံးပါတယ်ဒါတော့သောတာပန်ငြိမ့်တာနဲ့တဂရကဖြစ်တဲ့ငြိမ့်တာတူရဲ့လားမတူပါဗျာအဲ့ဒါလို့မတူဘဲနဲ့တဏှာရဲ့စွမ်းအင်တွေငြိမ့်ငြိမ့်ငြိမ့်ငြိမ့်ပြီးတော့ချုပ်သွားတာကိုဆိုလိုပါတယ်ဒါကတဂရကနော် နောက်အနာဂံတဲ့အနာဂံဆိုတော့ပြန်မလာတော့တာပြောတာ non returner เนาะပြန်မလာတော့ဒါတော့အနာဂံဆိုတာပြန်မလာတာကိုပြောတာအလုံးတော့သိကြပြီးသားနေမှာပါเนาะဒါတော့ဒါတော့ကောင်းပြီအခုเนาะအနာဂံမှာလဲတဏှာကကုန်ပြီလားဆိုတော့เนาะမကုန်သေးဘူးမျိုးတွေကပြောင်းပြောင်းနေတယ်မျိုးခွဲတွေလာတယ်သူကဘာလဲဆိုလို့ရှိရင် အနာဂံဖြစ်တဲ့အခါမှာ အပြီးပိုင်တတ်နေတာကစောစောကတဂရကံဖြစ်တော့ကမတတ်နိုင်တဲ့တဏှာလက်ကြံရဲ့ဗျာပါရဆိုတဲ့ဒေါသရဲ့ဒီနှစ်ခုကိုတတ်တယ်အပြီးပိုင်တတ်လိုက်တယ်လုံးဝနော် total removal လုံးဝအမြင့်နှုတ်ပလိုက်တယ်ဒါတော့အဲ့ဒီမှာတခါနည်းနည်းလေးကြည့်ရမှာကအဲ့ဒီတဏှာသည်နော်ဘယ်မှာဖြစ်တဲ့တဏှာလဲဆိုတာကာမတစ်ဆက်တစ်ပုံမှာဖြစ်တဲ့တဏှာတဲ့တခါကြီး မှန်ပါဗျာနော်ကာမ30တဲ့ဘုံမဖြစ်တဲ့တဏှာတဲ့နော်ဘုံက30တဲ့ဘုံရှိတယ်မို့လားတင်ပါဗျာ30တဲ့ဘုံတွေကကာမ30တဲ့ဘုံနှုတ်တော့ဗြဟ္မဘုံ20မကြံဘူးလားကြံပါလေဗျာအေးအဲ့ဒါဟာမသေးသေးဘူးဗျာဒီညဒီညတော့သင်္ချာကြီးပဲတွေ့နေ30တဲ့ဘုံရှိတဲ့ထဲမှာအခုကာမ30တဲ့ဘုံမှာဖြစ်တဲ့တဏှာတော့သိပြီနော်နည်းနည်းလေး꿰ကျင်တော့ ဒါကသေသွားတဲ့တဏှာကကာမတစ်ဆက်တဲ့ဘုံမှာဖြစ်တဲ့တဏှာသေးတာနော်မသေးပဲကြံနေတာက ဟောဒီဗြဟ္မဘုံ20မှာကတ်တဲ့တဏှာမသေးဘူးဗျတွေ့လားဒီမှာဗျအဲ့ဒီလိုကတ်ကတ်နေတာကတ်ကတ်နေတာတဏှာကအတော်အသပြင်းတာဒါကြောင့်မလို့အခုကာမတစ်ဆက်တဲ့ဘုံမှာဘဝအဖြစ်ထုတ်လုပ်ပေးနိုင်တဲ့တဏှာတစ်ခါတည်းပါသွားတယ်ဒါကြောင့်မလို့အနာဂတ်ဖြစ်ပြီဆိုလို့ရှိရင်ကာမဘုံကိုပြန်မလာတော့ဘူးဆိုတာကကာမဘုံကိုတွေ့တာတတ်မဲ့ တဲ့တဏှာသေသွားတဲ့အတွက်ကြောင့်မလို့မလားတာသူကဗြဟ္မဘုံမှာပဲနေတော့မယ်ဗြဟ္မဘုံကြတော့ချမ်းသာတာကိုဒုက္ခလည်းတက်တာတာကိုနော်ကာမဘုံကယုံနံနေလို့မဟုတ်တော့ဘူးဗြဟ္မဘုံမှာရှိတဲ့ယုံနံနေကြတော့အမတန်နုအမတန်မှဒုက္ခနဲတယ်ချမ်းသာကများပြီးတော့အထက်ကိုရောက်လေလေချမ်းသာကဒုက္ခကနဲပြီးတော့ချမ်းသာကများလေလေအထက်ကိုရောက်လေလေချမ်းသာများလေလေဒါကြောင့်မလို့ဒကာကြီးအထက်ကလူတွေမချမ်းသာဘူးလားချမ်းသာပါတယ်ဗျာဟုတ်တယ်အထက်ကလူတွေပဲချမ်းသာတာ အောက်ကလူတွေကတော့မွဲဒုက္ခတွေများလို့အဲ့လိုမလားလို့တင်ပါဗျာအေးတို့ကလူပြင်းနေတာဟုတ်ကွာတို့ကတော့မြမပြီးရောက်သွားကြတယ်ချမ်းသာမဟုတ်လားအဲ့တော့ကောင်းပြီအခုကာမ30ဘုံเนาะနတ်ပြည်6ထပ်လူပြည်အပယ်၄ဘုံပေါင်း30ဘုံရှိတယ်ဒါတော့အဲ့ဒီ30ဘုံမှာကတ်တဲ့တဏှာအဲ့ဒီကျတော့ပါသွားပြီ ကာမတဏှာတဲ့ဘာတဏှာလဲ ကာမတဏ္ဍာပါဗျာအေးအဲ့ဒါ तू ကကာမတဏ္ဍာပါသွားပြီဒါကြောင့်မလို့အဲ့ဒီကာမတဏ္ဍာပါတဲ့အတွက်ကြောင့်မလို့ထိုကာမတဏ္ဍာကထုတ်လို့တဲ့ကာမတစ်ဆက်တဲ့ဘုံမှာဖြစ်တဲ့ရုပ်တဏ္ဍာနေလဲတခါတည်းပဲတဏ္ဍာချုပ်ရဲ့အကျိုးဖြစ်တဲ့ရုပ်နာလဲချုပ်မသွားဘူးလားချုပ်သွားပါဗျာချုပ်သွားအကြောင်းကတဏ္ဍာကိုဒါကြောင့်ကာမဘုံမှာအကျိုးပေးမဲ့ကာမတဏ္ဍာသေးရဲ့နော်ကာမဘုံမှာဖြစ်တဲ့ရုပ်တဏ္ဍာနေဒုက္ခတွေလည်းပဲတခါတည်းချုပ်သွားတယ်အဲအဲ့ဒါကိုပြောတာနော် နောက်တစ်ခုဒေါသဗျာပါဒဆိုတာဒေါသဒါတော့ဒေါသကလည်းပဲ သူကလည်းပဲဗြဟ္မဘုံနော်ဒီအနာဂံဖြစ်မှငြိမ့်သွားတယ်ဒါတော့ဒေါသကဘယ်တိရှိနေလဲဆိုရင်သောတာပန်မှာရှိတယ်တဂရဂံမှာရှိတယ်အနာဂံကြမှာငြိမ့်သွားတာဒေါသဟောဒီဒေါသနော်ဒါတော့ဒီနေရာမှာလောဘနဲ့ဒေါသတွဲပြီးတော့ငြိမ့်မသွားဘူးလား ငြိမ်းသွားပါတယ်ခင်ဗျာဒီလောဘကတော့ကန့်တတ်ချက်တော့ရှိတာပေါ့နော်ကာမဘုံမှာတွေ့တာတဲ့တဏှာလောဘဗျာပါဒဆိုတာဒေါသဒါတော့ဒေါလောဘနဲ့ဒေါသကဒီနေရာမှာတွဲပြီးတော့ငြိမ်းတယ်နော်စဉ်းစားကြရမကောင်းဘူးလားကောင်းပါတယ်ခင်ဗျာအင်းစဉ်းစားကြရကောင်းတယ်နော်ဒါတော့ဒါအကြောင်းတော့ရှိတယ်တကားရဲ့ဘာဖြစ်လို့လဲဆိုရင်ကြိုက်တာရှိရင် နောက်က မကြိုက်တာလည်းရှိပါတယ်ဗျာဖြစ်တာရှိရင်မုန်းတာလည်းရှိပါတယ်ဗျာအေးသူတို့တွဲနေတာတကားရဟုတ်တော့မဟုတ်လားအင်းပါဗျာအေးကြိုက်ချင်းမကြိုက်ချင်းချစ်ချင်းမုန်းချင်းဆိုတာကြိုက်တာရှိရင်တော့မကြိုက်တာရှိကိုရှိရတော့မယ်ကြိုက်တာသာရှိမကြိုက်တာမရှိမရဘူးချစ်တာသာရှိမုန်းတာမရှိလို့မရဘူးဒါကြောင့်ကြိုက်ချင်းမကြိုက်ချင်းချစ်ချင်းမုန်းချင်းဆိုတဲ့သဘောတရားကသူတို့ကတွဲနေတဲ့သဘောတရား dualism လို့ပဲဟုတ်လားအမောင်နဲ့အလင်းတွဲတယ်လို့တွဲနေတာပဲဒါကြောင့်မလို့နော်ကြိုက်ချင်းဆိုတဲ့လောဘ တည်သွားတဲ့အတွက်ကြောင့်မကြိုက်ချင်းလဲတည်ဒေါသလည်းတည်သွားပါတည်သွားတော့တာဗောအဲ့ဒါပဲနော်သူတို့မှာအကြောင်းကျိုးလေးတွေရှိတယ်အနာဂတ်မှာလောဘနဲ့ဒေါသဘာကြောင့်ပါသွားတယ်လဲဩကြိုက်ချင်းရှိတော့မကြိုက်ချင်းရှိတယ်ဒါကြောင့်သူတို့ကနေတဲ့ချိန်မှာတွဲနေတယ်ဟောတည်တဲ့ချိန်ကျတော့လဲတွဲနေသွားတယ်နော်ဒါကြောင့်သူတို့ကအနာဂတ်ပြည့်တဲ့ချိန်ကမှာကာမဘုံမှာတွေ့တာတတ်မိတဲ့တဏှာသေးတော့ဒေါသကလည်းပဲအဲ့ဒါလောက်ပဲသူနေလို့ရတယ်ဆိုတော့ အနာဂတ်ဖြစ်တဲ့အချိန်ကမှဒေါသလည်းပယ်တဲ့ထက်ပါသွားတယ်ပယ်တတ်တဲ့ထက်ပါသွားတော့လောဘလည်းသိဒေါသလည်းသိထိုလောဘဒေါသကြောင့်မလို့ဖြစ်နိုင်တဲ့ဘဝတွေလည်းရုပ်တည်နံနေဒုက္ခတွေလည်းပဲသိသွားတယ်ဆိုတဲ့အခါကျတော့အကြောင်းတဏအကြောင်းတဏသိတဲ့အတွက်ကြောင့်အကျိုးဘဝခန္ဓာတွေလည်းပဲငြိမ့်မသွားဘူးလားငြိမ့်တော့ပါလေဗျာအဲ့ဒီအငြိမ့်ဓာတ်ကိုဝိသေသနိဗ္ဗာန်လို့ခေါ်ပါတယ်နားလည်ပြီနော် တင်ပါဗျာဒါတစ်ခုချင်းစီပြောပြနေတာနောက်တစ်ခုသွားစို့ဗျာနောက်တစ်ခုကတော့ဒါနောက်ဆုံးအဆင့်ပေါ့နော်လက်ကြံအမတန်မှအမတန်မှပယ်လွတ်ခဲ့တဲ့နောက်ဆုံးအဆင့်ပေါ့ပါပါလွှာလွှာလေးတွေအဲ့တော့ပါပါလွှာလွှာလေးတွေကသူကနောက်ဆုံးအဆင့်ရတမနဲ့ကြမှာပြက်ပြက်တယ်ဒါကြောင့်မလို့နောက်ဆုံးအဆင့်မှာကြံနေကြတဲ့အမတန်နုနယ်သောနော်တဏှာရှိတယ်အဲ့ဒီတဏှာကစောစောကပြောတယ်နော် မြမဘုံ20ကို Twitter တက်မြင့်တဲ့တဏှာဖြစ်ပါတယ်နော်အဲ့ဒီမြမဘုံ20မှာ Twitter တက်မြင့်တဲ့တဏှာဒီတစ်ခါပါသွားပြီပြီးတော့မှအကုသိုလ်ရဲ့ခေါင်းချုပ်ကြီးနော်အမှန်တစ္ဆာတရားတွေကိုဖုံးကွယ်ပြီးတော့အမှားတွေကိုသိအောင်လုပ်လမ်းပြပေးနေတဲ့အဝိဇ္ဇာပါသွားပြီနော်မာနဆိုတဲ့နေရာမှာဒီနေရာမှာမာနကတော့ဥစဉ်တို့တာမန်ဖြစ်နေတဲ့မာနနဲ့မတူဘူး သူတို့ကသောတာပန်ဖြစ်ကြတဲ့အဲ့လိုမာနကအကျမ်းစားကြီးတော့သူလည်းတလွာချင်းတလွာချင်းတော့ချလာတယ်နော်တလွာချင်းတော့ခွာလာတယ်ဒါတော့သောတာပန်ဖြစ်တဲ့အချိန်ကစပြီးတော့အရိယာဖြစ်တဲ့အချိန်ကမှာကြံတဲ့မာနကဘာလဲဆိုရင်ပါဠိလိုတော့ယာထာဝမာနလို့ခေါ်တယ်နည်းနည်းလေးမှတ်ချင်မှတ်ပေါ့နော်ယာထာဝမာနယာထာဝမာနဆိုတာကို့မှာနော်ကိုကဒီနေ့တရားလေးထိုင်လို့ကောင်းတယ်ဟာ တမာတိတွေတက်တယ်ဆိုအောင်ငါဒီနေ့တော့တမာတိတွေတက်သားပဲဟာအဲ့ဒါဟာမာနတယ်တခါရဲ့မှန်ပါဗျာ။ gain ကျုပ်တို့အဲ့လိုတာပြောကြီးဆိုရင်တော့နဲ့ဘူးကြီးအဲ့ဒါအရိယာတွေမှာအဲ့ဒါလောက်ကလေးပြောမိတာဟာမာနတယ်နော်ဘယ်လောက်ထူးဆန်းလဲဒါတော့အဲ့ဒီမာနကသူ့မှာတကယ်ရှိတဲ့အည်အသွေးဒါကြောင့်မလို့သူ့မှာတကယ်ရှိတဲ့အတွက်ကြောင့်မလို့ယာထာဝအရှိရှိလို့ ပြောမိတာနော်ရှိလို့ပြောမိတာသူများကိုမန်ထောင်ခြင်းလို့ဟုတ်လားမဟုတ်ပါဗျာမဟုတ်ပါဘူးနော်သူတရားအထုတ်လို့ဒီနေ့တရားဟိုရင်ပေါ့ဗျာထားပါတော့သောတာပန်တရားတယောက်ကယောဂီတယောက်ကတရားထုတ်တယ်ဆိုရင်ဒဂရကတော့မဖြစ်သေးဘူးသူကဒါတော့သောတာပန်ဖြစ်နေအထုတ်နေတဲ့အချိန်ကမှဒဂရကတော့မတည့်သေးဘူးဆိုကြပါစို့ဗျာသို့တော့ဒီနေ့တရားထုတ်တာတော်တော်ကြီးကို तू ကနော်အထုတ်လို့ကောင်းတယ်တမာတိတွေအရင်တပိုရတယ်ဟောငါဒီနေ့တော့တရားထုတ်လို့ကောင်းလိုက်တာနော်တမာတိတွေရလိုက်တာလို့ပြောရင် အဲ့ဒါဟာမာနာတဲ့သို့တော်လည်းပဲသူမှတကယ်ဖြစ်လို့တကယ်ပြောချင်းတာလည်းဖြစ်ပြီးတော့တခြားပုံကိုယ်တွေကိုနစ်နာစေလို့တော့ရှင်ပြိုင်စေလို့တော့မာနာဟုတ်ရဲ့လားမဟုတ်ပါဗျာဒါကြောင့်မလို့အမှန်တရားအပေါ်မှာဖြစ်တော့မာနာယထာဝဆိုတာအမှန်တရားမာနဆိုတာတော့နည်းနည်းလေးစိတ်ကနော်ရှိတာလေးကိုဂုံထောင်မိတာပေါ့နော်ဒါတော့ဦးဇင်းတို့ပုထုဇဉ်တွေကြတော့ရှိတာရောမရှိတာရောနှစ်ခုလုံးဟုတ်တော့မလား ဒါကြတော့အရိယာကြတော့ဘာဖြစ်တယ်လဲဆိုရင်ယာထာဝမာနဗါတယ်လေယာထာဝမာနပါဗျာဟုတ်တယ်ယာထာဝမာနဆိုတာ နော်ကောင်းတဲ့ဘက်ကပါဗျာပြောမယ်ဆိုရင်တော့ကျုပ်တို့လို့ဆိုတော့မာနလို့တော့မသုံးပါဘူးသို့တော့အရိယာနယ်ပဲကြတော့နော်သုံးတယ်အဲ့တော့ဥပမာပြောမယ်ဆိုလို့ရှိရင်ထားပါတော့ဗျာရှင်နော်ရှင်နုရမထေရ နော်ဒိဗ္ဗစစ်ကိုအဘိညာဉ်ရတော့ तू ကဒိဗ္ဗစစ်ကိုအဘိညာဉ်တော့စောစီးစီးတခါတည်းရတယ် तू ကနော်ရတဲ့ခါကျတော့အဲ့ဒိဗ္ဗစစ်ကိုအဘိညာဉ်အမေးပြုတဲ့တရားထုတ်တဲ့ခါကျတော့နော် तू ကရနာမဖြစ်ဘူးအရိယာမဖြစ်ဘူးတောတာပန်လည်းမဖြစ်ဘူးမဖြစ်တဲ့ခါကျတော့ तू ကဘာဖြစ်နေလဲဆိုလို့ရှိရင်အဲ့ဒီ तू ကအထုတ်တဲ့ခါမှာအဲ့ဒီဒိဗ္ဗစစ်ကိုအဘိညာဉ်ကြီးကိုအာကိုပြီးတော့အထုတ်တဲ့ခါကျတော့အဲ့ဒိဗ္ဗစစ်ကိုအဘိညာဉ်ကိုအာကိုမှုမာနခံနေတာဟောမာနလေးခံနေတယ်အဲ့ဒါကြောင့်မလို့တရားမတက်တာ မနေ့တခါကျရှင်သာရိပုတ္တရာကြီးကိုသွားပြီးတော့မေးလျှောက်ခါကျမှနော်အဲ့ဒီလိုမျိုးငါမှနော်စစ်ကြဝဠာကကဘာတဲတဲ့တောင်းကြီးကိုကြည့်နေတဲ့နော်သူ့မှာဒေဝစုကိုဘယ်ရင်လက်ရှိပါတယ်တရားတွေလည်းအထုတ်ပါတယ်ကျိုးလည်းကြိုးစားပါတယ်ဘာဖြစ်လို့များမဖြစ်ပါသလဲလို့လျှောက်တော့အေးအဲ့ဒီလိုဒေဝစုကိုဘယ်ရင်ရတယ်ဆိုတော့ကိုမှနော်မာနခံနေတာတဲ့ခဲဗျာကဲအဲ့ဒါမာနတဲ့အဲ့တော့ဥပမာထားရတော့အမတန်သေးတဲ့မြုံမုံလေးပေါ့နော် တော့တိတိလေးဆိုကြပါစို့တဲပွင့်တိတိလေးဦးစင်းတို့လေဝါပေါ်ထည့်ကြည့်မြင်တော့မမြင်အောင်ဆိုပါစို့ဒါတော့ဦးစင်းတို့လေဝါထဲထည့်ပြီးတော့လက်နဲ့ပုတ်လို့ရှိရင်ထိမှန်းသိမသိပါဗျာမသိနိုင်တိတိလေးကိုဒါမှမဟုတ်ကတကမို့ကြွယ်မျက်လုံးနဲ့ထည့်ကြည့်စမ်းသိပါဗျာဘာလို့သိတာမျက်လုံးနဲ့ဟာနူးညံ့နေတော့ခုအဲဟုတ်တယ်ခင်ဗျားတို့ကြုတ်တော့ကြမ်းလွန်းတော့မသိတော့ဘူးဒါပေမဲ့အရိယာဖြစ်သွားတဲ့ခါကျတော့ကိလေသာတွေက ပါပါပါပါသွားတဲ့ခါကျတော့သေးသေးလေးကလည်းပဲမထင်ရှားဘူးလားထင်ရှားပါလေအေးထင်ရှားတယ်နော် obstacle object ပေါ့ဗျာနော်အနောက်ရှိပေးနေတဲ့အရာဖြစ်သွားတယ်အဲ့ဒါယာထာဝမန္နာပဲနော်ယာထာဝမန္နာအဲ့ဒါပြောတာဦးဇင်းတို့ကတော့ကြမ်းနေတော့ကိစ္စမရှိဘူးနော်ဇပစီလောက်ကြီးမှသိတော်ရုံတိုင်ုံဖုံကတော့ကိစ္စမရှိဘူးနော်ဒါကြောင့်အထက်ကိုတက်လေကိလေသာနဲ့လေပိုနုလေ ရှိတာလေးကပိုရှိမှန်းသိတာလေးလေးပဲအဲဒါကြောင့်မလို့အရတ္တမဖြစ်ဒီအရိယာဖြစ်ပြီးတဲ့အချိန်ကမှာနော်အရိယာဖြစ်နေသူတို့တရားပေါ်မှာရတဲ့တရားလေးပေါ်မှာဖြစ်မိသောတကယ်တော့မာနဆိုတာကကျုပ်တို့အနေနဲ့ပြောလို့တောင်ပြောစရာတောင်မရှိပါဘူးသူတို့အရိယာနယ်ပယ်ကြမှာဒါမာနလို့ခေါ်ကြတာ မာနလိုပဲခေါ်သေးတယ်ပေါ့နော်အဲ့ဒီမာနရာထောဝမာနလည်းတခါတည်းပါသွားတယ်တဲ့အဲ့ဒီရာထောဝမာနလည်းဘယ်လောက်ဆန့်လဲအနာဂံဖြစ်တာတောင်မကုန်သေးဘူးနော် အနာဂံဖြစ်တာလည်းပဲရှိသေးတာပဲတဲ့အနာဂံကတဏှာနဲ့လောဘနဲ့ဒေါသတာပယ်သွားတာမာနမပါဘူးမာနကြံတယ်နော်အဲ့ဒါလေးကယာထာဝမာနလို့သုံးပါတယ်ဒါတော့ကောင်းပြီဒီအနုတ္တိယနော်ဘောဟာရကအနုတ္တိယဗြဟ္မဘုံ20မှာ တွေ့တာတတ်မဲ့တဲ့တဏှာနော်ပါသွားပြီဒီတခါကျတော့အဝိဇ္ဇာပါသွားပြီနော်မာနပါသွားပြီဘာမှမကြံတော့ဘူးဒါရင်မဲ့လား မကန်သေးဘူးကြံကိလေသာဆိုတာဥဒိစ္စတို့ဘာလို့ပြန်လို့မ restlessness ဖြစ်တာလည်းရှိသေးတယ်နော် तू ကဒီဥဒိစ္စကလည်းနုနုလေးပဲဒါတော့အရန်တာမဖြစ်သေးရင်တရားထုတ်တဲ့အခါမှာတရားနဲ့ပတ်သက်တဲ့မတည်ငြိမ်မှုလေးတစ်ခုဖြစ်တာဥဒိစ္စပဲ restless ဖြစ်တယ်လို့သုံးတယ်ဒါတော့အဲ့ဒီလိုဥဒိစ္စလည်းပါသွားတယ်ဥဒိစ္စလည်းပါသွားတယ်ဒါတော့ကြံတဲ့ major ကိလေသာတွေနဲ့ကြံသောနာမည်မတတ်တဲ့အသေးအဖွဲလေးတွေလည်းပဲအကုန်လုံးတွဲပြီးတော့ပါသွားတယ်ဘာမှမကြံတော့ ဘာမှမကြံတော့ဒါတော့အဲ့ဒီလိုမကြံတဲ့ခါကျတော့ထိုတဏှာကိုတတ်လိုက်တဲ့အတွက်ကြောင့်မလို့လက်ကြံတဏှာကိုတတ်လိုက်တဲ့အတွက်ကြောင့်မလို့ဗြမဘုံမှာ ဖြစ်တဲ့ယုံနံခန္ဓာဒုက္ခတွေလည်းတခါတည်းငြိမ်းမသွားဘူးလားငြိမ်းသွားပါတယ်ဗျာအေးအဲ့ဒီငြိမ်းတာဟာဝိသေသနိဗ္ဗာန်တဲ့ဆိုတော့ကောင်းပြီအခုပြောတဲ့ဟာကဘာကိုပြောနေတာလဲဆိုရင်သောတာပန်ဖြစ်တဲ့အခါမှာတဏှာတစ်မျိုးချုပ်တယ်ထိုတဏှာကြောင့်မလို့ဖြစ်တဲ့နော် ဘဝခန္ဓာဒုက္ခလည်းချုပ်သွားတယ်အဲဒဂရကံဖြစ်တော့လည်းအဲ့ဒီလိုပဲတဏှာတစ်ခုချုပ်တယ်ထိုတဏှာကထုတ်လို့မဲ့ဘဝခန္ဓာလည်းချုပ်သွားတယ်ဆိုတော့အဲ့ဒီချုပ်ပုံချုပ်ပုံချုပ်ပုံငြိမ့်ပုံငြိမ့်ပုံငြိမ့်ပုံလေးတွေဟာသူတို့၄၀မှာ၁၀နဲ့၁၀တူရဲ့လားမတူပါဗျာမတူဘူးမတူဘူးဒါတော့မတူတဲ့ခါကျတော့ဒီမတူတာကိုသူတို့ကိုယ်တိုင်ပဲသိတယ်သူတို့ကိုယ်တိုင်ပဲသိတယ်ဒါတော့ဘယ်အချိန်သိတယ်လဲဆိုတော့မှတ်ချက်ကလေးဖတ်ပေးပါဗျာမှတ်ချက် message ဖြစ်သောခန္ဓာ၌ယုံနံဖြစ်ပြက်ကင်းစိတ်ရာနိဗ္ဗာန်ကိုသာသို့သောမတ်ဖို့ရောက်ပြီး၍ပြန်လည်ဆင်ခြင်သောပစ္စဝကနာဝိထိကြသောအခါချုပ်ငိမ့်သောထိုချုပ်ငိမ့်သောသောကိလေသာများကိုသိရ၏အင်းအဲ့တော့ဒီနေရာမှာကဦးဇင်းတို့စောစောကစကားကိုပြန် ကောက်မှရမယ်နော်သူက ဒီ message ဖြစ်သောခဏ၌เนาะ message ကြနေတဲ့ခါမှာ message ပေါ်နေတဲ့အချိန်ခါမှာတွေ့တာကနိဗ္ဗာန်ပဲเนาะဒါနိဗ္ဗာန်ကိုပဲတွေ့တယ်เนาะအဲ့ဒါမျိုးဒါတော့ဒီဘက်ကမဲ့ဒီဘက်ကဟောရင်ပေါ့ဗျာ message ဒါတော့ဟောဒီ message ဒီ तू ဘာကိုမြင်တယ်လဲဆိုနိဗ္ဗာန်ကိုပဲမြင်တယ်ဒါပဲ तू မြင်တာဒါပဲဒါတော့အဲ့ဒီချိန်ခါမှာเนาะဒီ message ဖြစ်တဲ့အခါမှာယုံ nant ဖြစ်ပြကင်းငိမ့်တဲ့နိဗ္ဗာန်ကို तू တွေ့ပါတယ်တဲ့ နော်သူမြင်တာဒါကိုပဲမျက်မှောက်ပြုတယ်လို့သုံးတယ်နော်အဲ့ဒီချိန်ခါမှာတိုက်ရိုက်တွေ့လို့ဒါဘာလဲဆိုလို့ရှိရင်ဒါ direct experience direct experience and knowledge ပဲတိုက်ရိုက် message ပေါ်ပြီးတော့ထို message ဖြင့်နိဗ္ဗာန်အငိမ့်ဓာတ်ကို direct မြင် direct တွေ့ direct ခံစား direct သိနော်ဒါတော့ message ကြတဲ့ချိန်ကမှာဘာကိုမြင်လဲနိဗ္ဗာန်အငိမ့်ဓာတ်ကိုမြင်တာဘာမြင်တာလဲ နိဗ္ဗာန်ရဲ့အငြိမ့်ဓာတ်ကိုမြင်ပါတယ်နိဗ္ဗာန်အငြိမ့်ဓာတ်ဆိုတာဘာလဲလို့ပြန်ရုပ်တွေနံတွေသူဝိပဿနာရှုတော့ကဒီရှေ့မှာဖြစ်ဖြစ်တွေမြင်နေတာမဟုတ်လားအမှန်ဗျာနော်ယုံနာမြင်မယ်ယုံနာနဲ့ဖြစ်ဖြစ်ကိုမြင်မယ်ဒါပဲစက်တိုက်ကြည့်နေရတာနော်ဝိပဿနာဉာဏ်ရင့်ပြီဆိုတဲ့အခါကျမှတခါသူတို့ကလည်းအဲ့လိုတက်တက်သွားတာကိုတက်တော့ဒီဘက်မှာမြင်လိုက်စောစောကမြင်တာကယုံနာဖြစ်ဖြစ်အခုမြင်လိုက်တာကထိုယုံနာတို့ရဲ့ငြိမ်းမှုတန်တိသဘောနိဗ္ဗာန်တက်အဲ့လိုမြင်တာဒါတော့ကောင်းပြီ အဲ့ဒီမက်ကိုရောက်ပြီးတဲ့အချိန်ခါမှာသူကမက်ကိုကြာရင်နော်သူမက်ဘယ်မက်ကိုရောက်တယ်ဆိုတာလဲသူသိတယ်ဘယ်ဖိုးကိုရောက်တယ်လဲဆိုတာလဲသူသိတယ်သူသိနေတဲ့သူတွေ့တဲ့နိဗ္ဗာန်ကိုလည်းသူမြင်တယ်အေးဒါပေမဲ့ကုံတဲ့ကိလေသာနဲ့ကျန်တဲ့ကိလေသာနှစ်ခုမရှိဘူးလားရှိပါရဲ့ခင်ဗျာအဲ तू ဟာကုံသောကိလေသာနော် ကြံနဲ့လက်ကြံကိလေသာနှစ်ခုရှိတယ်အဲ့ဒီတော့အဲ့ဒီနှစ်ခုကတော့သူတို့ဒီ message ဖို့စိတ်တွေကြာပြီးတဲ့အချိန်ခါမှာ ပြန်ပြီးတော့ဆင်ခြင်မှသိတာเนาะဒါတော့အဲ့ဒီခါမှာတချို့တချို့ အရိယာတွေကတဲ့ဟောဒီနောက်နှစ်ခုကိုမသိဘူးရှစ်သုံးခုကိုတော့မဟုတ်ချသိတယ်เนาะဒါတော့ तू က မက်စိတ်ပေါ်ရဲ့ဘယ်မဲ့ပေါ်တယ်လဲသောတာပတိမေလာသကရာမေလည်းသိတယ်ဖို့စိတ်ဘယ်ဘယ်ဖို့စိတ်လဲဒါလည်းသိတယ်ပြီးတော့မှထိုမဲ့ဖို့နဲ့တွေ့တဲ့နိဗ္ဗာန်ဒါတော့တေချာပေါက်သိတယ်အေးဒါပေမဲ့ဒီလက်ကုံသွားတဲ့ကိလေသာရဲ့လက်ကြံကိလေသာရဲ့ကြတော့မစင်ခြင်းရင်လည်းမသိတတ်ဘူးတဲ့ညံနှုတ်ရင်လည်းမသိတတ်ဘူးတဲ့ဥပမာဘုရားရဲ့နောင်တော်ကြီးမဟာနန်ကလေသူကတဂရကံဖြစ်နေတာ ဒဂရကံဖြစ်မိမဲ့သူ့မှာလက်ကြံကိလေသာဘလောက်ရှိမှသူမသိဘူးသူမသိဘူးအဲ့ဒါဘုရားရဲ့ကာဇင်မဲနောင်တော်ကြီးမဟာနန္ဒနဲ့မင်းကြီးနော်မင်းကြီးအဲ့တော့ तू ကဒီလက်ကြံကိလေသာဘယ်ဘယ်လောက်ကြံတယ်လဲဆို तू မသိဘူးနော်ဒါတော့အကြောင်းတစ်ချက်ရှိတယ်တဲ့တစ်ချက်ကရတဲ့ဉာဏ်နော် message တွေမှာလည်းပဲ quality အမျိုးမျိုးရှိတာကိုဉာဏ်ထက်ထက်နဲ့ရတာရှိတယ် ဉာဏ်အလတ်စားနေရတာရှိတယ်ဉာဏ်အနှုံစားနေရတာရှိတယ်ဆိုတော့မက်မက်မှာအဆင့်30မရှိဘူးလားရှိပါတယ်ခင်ဗျာចောင်းသားတွေလို့ပေါ့ဉာဏ်သိပ်ထက်တဲ့ចောင်းသားဉာဏ်အလတ်စားចောင်းသားဟာခတုံတုံចောင်းသားအဲလူတက်တက်ရှိတာပဲဘယ်နေရာမဆိုရှိတယ်ဒါတော့မက်ကိုရောက်တဲ့အချိန်ကမှအဲ့ဒီမက်မိအားထုတ်တုံးကအတိုင်းပဲညံထက်တဲ့ပုဂ္ဂိုလ်ထက်တဲ့နဲ့တွေ့တယ်ညံလက်စလက်စနဲ့တွေ့တယ်ညံနှုတ်တဲ့ပုဂ္ဂိုလ်ကတော့ဆယ်တန်းကို40နဲ့ကအောင်တဲ့လူ 39မှာဆရာကကြော်ကြီးလေးပေးပြီးတော့တနာကရုဏာကြီးနေ40နှစ်အောင်တဲ့ကျောင်းသားလိုပဲဒီနေ့တမတ်တိုးလှူလိုက်ကြအောင်ဆိုဆိုတဲ့ကျောင်းသားတွေမှာပါတဲ့ဟာမျိုးကဲအဲ့ဒီကျောင်းသားတော့တူမလားမတူပါဗျာမတူမလဲအောင်နဲ့စင်းထွက်တော့ဒူဒူတော့ပါလာတယ်နော်နော်ဒါပေမဲ့အောင်နေဆိုတဲ့နာမည်ကတူပေမဲ့သူတို့သုံးယောက်အည်သွေးတူလားမတူပါဘူးဗျာမတူဘူးမဲ့မှလည်းအဲ့တိုင်းပဲမတူဘူးနော်မတူဘူး ဒါတော့လူလူကိုခွဲတာဘယ်သူကခွဲလဲလူလူကိုခွဲတာလူကိုယ်တိုင်ပြန်ခွဲပါလေဗျာညံညံညံကနေခွဲသွားတာညံအနိမ့်အမြင့်ကခွဲသွားတာဘယ်တော့မှလူရမတူဘူးလူတစ်မျိုးတစ်စားတည်းလှုပ်လို့မရဘူးเนาะတိတ်ညံထက်ပန်နေကြပါတယ်ဆိုတော့တခါတည်း73နှစ်လောက်နဲ့ဘာရကူပွဲပြီးတဲ့ចောင်းသားတယောက်နဲ့ audition ဖြစ်နေတဲ့ចောင်းသားတယောက်အတူတူယာရုပေးကြဆိုဘယ်လိုလုပ်ဖြစ်မလဲခမရပေးမလား မပေးပါဘူးဗျာအတူတခန်းလိုပဲရမလားလို့မရပါဗျာအဲရမှာတော့ဒါတော့တို့နှစ်ယောက်ကိုနော်တို့ရဲ့ဉာဏ်ပညာကခွဲပစ်လိုက်တဲ့အခါကျတော့ကအစင်တန်းလဲမတူပါဗျာမတူနိုင်တော့ဘူးဒါကြောင့်မလို့လူဟာတူလို့မရဘူးကွဲကိုကွဲမယ်ကွဲကိုကွဲမယ်ကဲဒါတော့စောစောပြောပြီး 12နှစ်73နှစ်နဲ့ဘာတကူပွဲရတဲ့ကျောင်းသားနဲ့ autism ဖြစ်တဲ့ကျောင်းသားတယောက်ကိုလစာအတူတူပေးပြီးတော့ခိုင်းမယ်ခင်ဗျာအဲ့ဒါအဲ့ဒီအလုပ်မျိုးခင်ဗျာသွားလုပ်မလားလုပ်ပါဗျာဘယ်လုပ်မလဲဒါတော့ကွဲမှာပဲကွဲကိုကွဲတယ်အလိုလိုကွဲပြီးသားအဲ့ဒါပဲကြည့်အရိယာကိုဖြစ်ပြောချင်တာတခြားမဟုတ်အရိယာဖြစ်တာတော့ကွဲတော့လို့ပြောတာနော်ညံနှုတ်နှုတ်အရိယာဖြစ်သွားတာညံအလာစားနဲ့အရိယာဖြစ်တာညံတက်တက်နဲ့အရိယာဖြစ်တာဒါကြောင့်မလို့ ညံနှုတ်တဲ့ပုံကိုကြဘလောက်ပဲညံနှုတ်ပါစေနော်သုံးခုကတော့တေချာပေါက်တည်တယ်သူရတဲ့မဲ့တည်တယ်သူရတဲ့ဖုံတည်တယ်သူရမြင်လိုက်တဲ့နိဗ္ဗာန်တည်တယ်သို့တော့လက်ကြံကိလေသာနဲ့ဘယ်ကိလေသာတွေကုန်တယ်လဲဆိုတော့ဒီနှစ်ခုကြတော့တည်ကျင်တာတည်တာရှိတယ်မတည်တာရှိတယ်နော်တည်တာရှိတယ်မတည်တာရှိတယ်ဒါကြောင့်မလို့အဲ့ဒီနော်ညံထက်တဲ့ပုံကိုတွေကြတော့အဲ့ဒီဒီပြန်ပြီးတော့ဆင်ကျင်တဲ့အခါမှာပြန်ပြီးတော့ဆင်ញင်စဉ်းစားကြည့်လိုက်တဲ့အခါမှာအော်ငါရောက်တာပဲသောတာပတ္တိမေ နော်ငါရတဲ့ဖို့ကသောတာပတ္တိဖို့နော်ငါမြင်လိုက်တာကနိဗ္ဗာန်အငြိမ့်သက်ငါကုံသွားတဲ့ကိလေသာကဒိဋ္ဌိနဲ့ဝိသိကိစ္စငါကြံငါငါနောက်ထပ်ပြန်ပြီးတော့ပယ်တတ်ရမယ်နော်တိုက်တိုက်ရမယ်ကိလေသာတွေကကြံတာအကုန်လုံးဟုတ်တော့မလားဒိဋ္ဌိဝိသိကိစ္စကိလေသာမှာတပါကြံတဲ့ကိလေသာတွေပယ်ရအောင်မယ်ဒါသူလက်ကြံမယ်ဒါစရင်တွေ့တာလေအဲ့ဒီတော့အဲ့ဒီလိုမျိုး အခုနကဒီအဲ့ဒီလိုမျိုးသိတဲ့အခါကျတော့ကင်ကောင်းပြီ သောတာပန်ဖြစ်သွားတဲ့အခါကျတော့ဒိဋ္ဌိနဲ့ဝိသိကိစ္စကအပိပိန်ပဲတယ်တဝတ္တပြစ်ပဲတာကနော်ဒိဋ္ဌိနဲ့ပေါင်းနေသော လောဘ၄ပါးတဏှာ၄ပါးရှိတယ်နော်လောဘလောဘမှုစိတ်၄ပါးရှိတယ်အဲ့ဒီလောဘမှုစိတ်၄ပါးလည်းပါသွားတယ်သူတို့ရဲ့တငယ်ချင်းအပေါင်းအသင်းဒိဋ္ဌိကြီးနဲ့တွဲပြီးတော့အဲ့ဒီတွေ့ကြောင်မလို့အပယ်လေးပုံကို သောတာပန်မရောက်တော့ဘူးတခါကာမတုဂ္ဂိရခုနှစ်ပုံမှာလည်းပဲပြန်ဖြစ်လို့ရှိရင်ခုနှစ်ကြိမ်ပဲအများဆုံးဖြစ်မယ် ထိုခုနှစ်ကြိမ်အတွက်ဟောပဲအလွန်ဖြစ်သောဘဝဒုက္ခတွေပယ်ပြီးပြီအဲ့ဒီလိုမျိုး သူကတည်သွားတာအဲ့ဒါဆင်ခြင်မှတည်တယ်ဆိုတဲ့အခါကျတော့အဲ့ဒီလိုတည်လိုက်တာကိုအဲ့ဒီလိုအငြင်းကိုနော်ရိုးရိုးကတော့နိဗ္ဗာန်ဆိုရင်ယုံနာတို့ရဲ့ငြိမ်းတာကိုနိဗ္ဗာန်လို့ခေါ်တယ်အခုလိုမျိုးတဆင်ချင်းတဆင်ချင်းမိမိရတဲ့တရားအလျောက်ဘယ်ကိလေသာတော့ကုန်ပြီဘယ်နော်ဘယ်ဟာတော့ကြံသေးတယ်ဘာတွေတော့ငြိမ်းသွားပြီလို့သိလိုက်တာကိုပဲအထူးဝိသေသနိဗ္ဗာန်လို့မာစီဆရာကြီးတင်စားသုံးတာပါ သို့တော်လည်းပဲဒီဝိသေသနိဗ္ဗာန်ဆိုတဲ့ဟာဒီပင်လေရဲ့နောက်ဆုံးကြတော့တာမင်ညာနိဗ္ဗာန်လို့ခေါ်တဲ့အငိမ့်ဓာတ်ထဲကိုပဲနောက်ဆုံးပေါင်းပြီးတော့ဆိုပေါင်းလိုက်ရတာဖြစ်တဲ့အတွက်ကြောင့်နိဗ္ဗာန်ဆိုတော့တကယ်တော့တပါးတယ်ပဲဦးဇင်းတို့တာဥပါတိသေသနိဗ္ဗာန်အနုပါတိသေသနိဗ္ဗာန်လို့ခေါ်တာရှိတယ်မဟုတ်လားရှိပါတယ်ခင်ဗျာနော်ရန်တာဖြစ်တဲ့ခါမှာကိလေသာတော့ကုန်သွားတယ်ဒါပေမဲ့ခန္ဓာကြီးရဲ့ကြံလို့တာဥပါတိသေသနိဗ္ဗာန်တဲ့ခန္ဓာအကျွမ်းကြံရှိပြီးတော့နိဗ္ဗာန်ကိုရောက်နေတဲ့သဘောရန်တာဖြစ်ပြီးတော့အရန်တာဖြစ်တော့နောက်ဆုံး ပြိနိဗ္ဗာန်ဆန်းလို့သုတိစိတ်လည်းကြာရောကြံတဲ့လက်ကြံကံကြောင့်ဖြစ်တဲ့ဟောဒီကမ္မဇာယုတ်ကြီးလည်းငြိမ့်သွားရောကိလေသာလည်းငြိမ့်ကံကြောင့်ဖြစ်တဲ့ဟောဒီကမ္မဇာယုတ်ကမ္မဇာယုတ်ကြီးလည်းငြိမ့်တဲ့ခါကျတော့ကိလေသာလည်းငြိမ့်နော်ကမ္မဇာယုတ်ကြီးလည်းငြိမ့်တော့အဲ့ဒါကျတော့ဘာအကျွင့်ကြံမှမရှိတော့လို့အနုပါတိတေတနိဗ္ဗာန်တဲ့ဒါကြတော့နိဗ္ဗာန်ဟာတစ်ခုတည်းကိုပဲနှစ်ခုလို့တင်စားပြောတာမဟုတ်လားအင်းပါဗျာခုလည်းဒီတိုင်းပါပဲနိဗ္ဗာန်တော့တစ်ခုတည်းပါပဲတာမဉ္ဇနိဗ္ဗာန်ဗာလဲအငိမ့်တဲ့ယုံနံတို့ရဲ့ငြိမ့်ခြင်း ဒါတော့ယုံနဲ့ငြိမ့်တဲ့အခါမှာနော်သောတာပန်တဂရကအနာဂံယန္တာဖြစ်တဲ့အခါမှာအစဉ်စဉ် तू तू ကိလေသာငြိမ့်မှုနဲ့ तू အဲ तू အပိုင်းလေးတွေနဲ့ तू ဒီလိုသွားလို့အဲ့ဒါကြတော့တစ်ပါးနဲ့တစ်ပါးအရိယာတစ်ပါးနဲ့တစ်ပါးတယောက်နဲ့တယောက်မတူလို့ဒါလေးတွေကြတော့ထူးခြားလို့ဝိသေသနိဗ္ဗာန်နော်ထူးခြားသောငြိမ့်မှုလို့ပြန်စားသုံးခြင်းဖြစ်ပါတယ်။ဒါရင်ဒီလောက်ဆိုရင်တော့နားလည်လောက်ပါပြီနော်။ဘုဒ္ဓဖြစ်အောင်လို့နည်းနည်းအချိန်ယူပြီးတော့ပြောတာပါဒါကဟော ဒါမျိုးလေးတွေခဏခဏကြားရတော့လဲပို့ပြီးတော့နော်ကြားပူးပြီးသားတွေမှတ်မိတာပေါ့လေထင်ရတာပဲကဲဒါဆိုဟောဘက်သွားကြဆိုနော်အော် sorry မရပါ ခလုံးနှိပ်တာမှားသွားလို့နော်ကြားလားမသိဘူးအာကြားပါပြီဗျာအဲဟုတ်ပြီဖတ်လိုက်ပါဗျာအဲဖတ်လိုက်ပါနော်ဒီအဲတန်တိလက္ခဏံနိဗ္ဗာနံနိဗ္ဗာန်သည်အငြိမ်းချင်းလက္ခဏာရှိ၏လက္ခဏာယုံနံစင်းရဲတို့၏ငြိမ်းချင်းကိလေသာတို့၏ငြိမ်းချင်းသင်္ခါရတို့၏ငြိမ်းချင်း ဝိတုကာရုဤငြိမ့်ငြိမ့်ဤတိတို့မှငြိမ့်ငြိမ့်သဘောသည်ပင်နိဗ္ဗာန်ဤလက္ခဏာဖြစ်၏မဲ့ဉဏ်ဖြင့်နိဗ္ဗာန်ကို မျက်မှောက်ပြုသောခဏ၌ဖြစ်ပျက်နေသည့်ယုံနဲ့အစဉ်အတန်းကြီးလုံးဝချုပ်ငြိမ့်သည့်နိဗ္ဗာန်အငြိမ့်ဓာတ်ကို တွေ့ရ၏ဟုတ်ပြီအဲ့တော့ဦးဇင်းတို့ပရမတ္တတရားတွေမှာ တို့ရဲ့ကိုယ်ပိုင်လက္ခဏာလေးတွေဆိုတာရှိတယ်ကိုယ်ပိုင်လက္ခဏာသဘာဝလက္ခဏာလို့ခေါ်တယ်နော်ဘုရင်တို့နားလည်အောင်ပြောရမယ်ဆိုလို့ရှင်တော့ဟိုဒီလူတွေမှာတယောက်နဲ့တယောက် DNA မတူဘူးမဟုတ်လားလို့မှန်ပါဗျာအေးကို DNA နဲ့ကိုပဲအဲ့ဒီလိုပဲပရမတ္ထတရားဆိုတော့သူ DNA နဲ့သူနေတာအဲ့ဒါကြောင့်မလို့သူ့ရဲ့လက္ခဏာကဘလို့လဲသူ့ရဲ့ကိစ္စသူ့ရဲ့လှုပ်ဆောင်ချက် function ကဘာတွေရှိသလဲနော်သူ့ရဲ့ manifestation ကဘလို့ရှိသလဲသူ့ရဲ့အာ characteristic ကဘလို့ရှိသလဲလို့ သူတရားတစ်ခုမှာသူ့ရဲ့လက္ခဏာရှိတယ်သူ့ရဲ့လှုပ်ဆောင်မှု function ရှိတယ်เนาะစိတ်ထဲမှာထင်ပေါ်လာတဲ့ manifestation ရှိတယ်သူ့ရဲ့အနိကအကြောင်းတရား approximate cause ကဘာတူလဲဒီလေးချက်လေးချက်ရှိတယ်ဒါကြောင့်အဲ့ဒါလေးနည်းနည်းစစ်ဆေးကြည့်ရတာပေါ့နော်ဒါဟာနိဗ္ဗာန်ဆိုတာဟာတကယ်အရှိပရမတ်တရားမဟုတ်လားမှန်ပါဗျာပရမတ်တရား၄ပါးထဲမှာစိတ်စေတသိက်ယုတ်နိဗ္ဗာန်ဆိုတာလေနိဗ္ဗာန်ကတကယ်အရှိပရမတ်တရားအရှိပရမတ်တရားဆိုပေမဲ့ လက်နဲ့ကင်ကြည့်လို့မျက်စိနဲ့မြင်လို့ရတာမဟုတ်ဘူးဉာဏ်နဲ့မှအဲ့ဒီဉာဏ်ကလည်းအရိယာဖြစ်မှမြင်နိုင်တဲ့ဉာဏ်ဒါတော့ဦးဇင်းတို့လိုကြတော့ तू ကဒီဟိုမှန်းဆပြီးတော့သိရတာပေါ့နော်မှန်းဆချက်ကတော့အရိယာပုဂ္ဂိုလ်များနော်ဖရာရန်တာပုဂ္ဂိုလ်များဟောထားတဲ့တရားတွေကိုဖတ်ရတယ်မှတ်ရတယ်နော်ဟောအရိယာပုဂ္ဂိုလ်ကြီးတွေဟောပြတဲ့တရားတွေကိုနားရတယ်ဆိုတော့နိဗ္ဗာန်ရဲ့သဘောတဘာဝလေးတွေကိုစိတ်ထဲမှာအာယုံပြုလို့မရဘူးလား ရပါတယ်ခင်ဗျာအဲ့ဒါကြတော့ဦးဇင်းတို့ကဒါအနုမာနဉာဏ်လို့ခေါ်တယ်အနုမာနဆိုတာမှန်းဆတာနော်အနုမာနဉာဏ်ဒါတော့အဲ့ဒါကိုသူတို့ဦးဇင်းဘာခေါ်မလဲ infraction knowledge ပေါ့နော်အနုမာနဉာဏ်ဆိုတာမှန်းဆပြီးတော့သိရတာဩနော်တို့မှရှိတာကယုံနံတွေနိဗ္ဗာန်ဘက်ကိုရောက်တဲ့အခါကျတော့ဒီယုံနံတွေငြိမ့်သွားပြီနော်ဒါတော့အဲ့ဒီငြိမ့်မှုဒီယုံနံမရှိတော့တဲ့အတွက်ကြောင့်မလို့ငြိမ့်မှုဓာတ်အဖြစ်ပဲရှိတယ်ဓာတ်တတိနော် ဒါတော့အဲ့ဒီငြိမ်းမှုဓာတ်တတိတိပြောင်းလဲခြင်းမရှိတော့ဘူးဒီဘက်ကရုပ်တည်နံတွေကတော့အမြဲတမ်းထာဝရပြောင်းနေတာအချိန်တိုင်းမှာပြောင်းတယ် ever changing ရုပ်နာမှန်ရင် ever changing never stop နော် never stop အဲ့ဒါကြောင့်မလို့သူကနိဗ္ဗာန်ကိုနော်မိမိကအရိယာမန်ကိုဉာဏ်ကိုမှမရသေးရင်မှတ်စာတည်တဲ့ impression knowledge နဲ့ပဲသိနိုင်ပါတယ်ဒါကြောင့်နိဗ္ဗာန်ကိုကဒီသူတို့သောတာပန်လောက်ဖြစ်ခါကြမှာသာလဲထိုးတွင်သည့် မျက်မှောက်တိအဲ့ဒါကြတော့နော်မျက်မှောက်တိဒါတော့ဦးဇင်းတို့ဟိုပါဠိလိုတော့သူပฏิဝေဒလို့သုံးတယ်ပฏิဝေဒဆိုထိုးထွင်းသိတာနော်ဝေဒပฏิဝေဒဆိုတာထိုးထွင်းပြီးတော့သိတာဒါ right realization နော်ပฏิဝေဒဆိုတာ तू ကဘာတွေထိုးထွင်းသိလဲဆိုဒီသူ့ကိုကာဗာလောက်ထားတဲ့ကိလေသာတွေကိုဖောက်ပြီးတော့မှအဖျားလေးစူးဝင်သွားသလိုမျိုးထိုးဖောက်တာကိုပြောတာပဲ ဦးဇင်းတို့ရေနံရှာတဲ့ခါတွေမှာလွန်သွားကြီးနဲ့ဖောက်တယ်လို့ပဲတစ္ဆာဆိုတဲ့နိဗ္ဗာန်ဆိုတဲ့တစ္ဆာအမှန်တရားကိုရှာတဲ့ခါမှာဉာဏ်နဲ့လွန်သွားနဲ့ဖောက်ပြီးတော့ရှာရတာအဲ့လိုဖောက်ရှာတဲ့ခါမှာမတွေ့သေးခင်ကတော့ရှင့်မှာတော့သူအကာတွေတွေ့မှာပေါ့ဟုတ်တယ်မို့လားကြောက်ဖြာတွေတွေ့မယ်ရေနံရှာတဲ့လူတော့လားအမျိုးမျိုးတွေ့မယ်သဲတွေတွေ့မယ်မြေကြီးတွေတွေ့မယ်ပေါ့နောက်ရေနံကြောသွားတွေ့မယ်ပေါ့သူရေရှာတဲ့လူဆိုရင်ရေကြောတွေ့မယ်ပေါ့အဲ့ဒီလိုမျိုးထိုးတွင်းပြီးတော့နော်သူ့ရဲ့ဝိပဿနာ ဉာဏ်တို့ဝိပဿနာတမာတိတွေနဲ့ဖော်ရင်းဖော်ရင်းကနေပြီးတော့နောက်ဆုံးမဲ့ဉာဏ်ရောက်သွားတာအဲ့ဒီမဲ့ဉာဏ်ကအမတန်မှဆုရှတဲ့ဉာဏ်အဲ့ဒီဉာဏ်နဲ့တွေ့ကြကြမှာစောစောက ဖုံးကွယ်တာတွေကအခါတွေပျောက်ထွက်သွားတာဒါလည်းသူ့အတိုင်းတန်နေသူပေါ့နော်သောတာပတ္တိမဲ့ဆိုရင်သောတာပတ္တိမဲ့အစွမ်းပေါ့အစွမ်းတော့မတူဘူးအဲ့ဒီမဲ့ညာနဲ့ထိုးဖောက်ပြီးတော့မှတိလိုက်တာကိုပြောတာအဲ့ဒီခါကျမှနိဗ္ဗာန်ရဲ့တဘာဝကို တက်ရိုက်တိအဲ့ဒါကိုမျက်မှောက်တိလို့သုံးတယ်တနည်း ဒါကြတော့ထိုးထွင်းသိပေါ့နော်ထိုးထွင်းသိရပိုကောင်းတယ်ဘာဖြစ်လဲလဲဆိုတော့ကိလေသာတွေကိုထိုးပေါက်သိရတာကိုဒါတော့သူ့မှာသူ့ရဲ့မျက်စိနဲ့မမြင်နိုင်တဲ့တရားဖြစ်လို့သူ့ရဲ့သဘာဝလေးတွေကိုသူ့လက္ခဏာလေးတွေကိုမှတ်ထားတယ်နိဗ္ဗာန်ကဘယ်လိုလဲဆိုရင်နိဗ္ဗာန်ဒီငြိမ်းခြင်းတခါကြီးဒါလေးတစ်လုံးနဲ့မှတ်ပါဗါတယ်လေငြိမ်းခြင်းပါဗျာငြိမ်းခြင်းပဲเนาะဒါတော့နိဗ္ဗာန်ဆိုတဲ့စကားလုံးမှာဒီပါဠိကိုဦးဇင်းတို့မြန်မာတွေက နာလေးကိုအသက်ထက်လိုက်တာနိဗ္ဗာန်တဲ့ခိုင်နော်နိဗ္ဗာန်လို့ဖြစ်မသွားဘူးလားဖြစ်သွားပါတယ်ဖြစ်သွားတယ်အမှန်နိဗ္ဗာန်ပေါ့နော်နိဗ္ဗာန်ကိုအသက်ထက်လိုက်တော့ဒါနိဗ္ဗာန်လို့ဖြစ်သွားတာဒါကြောင့်မလို့ဦးဇင်းတို့ကဒီဒါဗာမနိုက်စလောလိုက်တော့နိဗ္ဗာန်လို့ဖြစ်သွားတယ်နိဗ္ဗာန်ဆိုတဲ့စကားလုံးရဲ့မူရင်းကနိနဲ့ဝါနာနဲ့နှလုံးပေါင်းထားတာနော်နိဝါနာအဲ့ဒါနိဆိုတာကင်းတာဝါနာဆိုတာတဏှာနော် တဏှာကင်းတာကိုပြောတာတဏှိတဏှာချုပ်တာတဏှာငြိမ့်တာကိုပြောတာဒါတော့ပါဠိမှာကျတော့ဟောဒီဝါကိုဘာလက်ချိတ်ပြောင်းတယ်နော်ဘာလက်ချိတ်ပြောင်းတဲ့ခါကျတော့နော်နိနိဘာနာလို့ဖြစ်နေလို့မကောင်းတဲ့ဖတ်လို့မကောင်းလို့နောက်ဘာလက်ချက်ကိုနှလုံးဆင့်ပြီးတော့မှနိဘာနာလို့ဖြစ်သွားတာနော်အဲ့ဒါမျိုးဒါတော့မူရင်းကနိဝါနာဝါနာဆိုတာတဏှာပြောတာ ဘဝတစ်ခုနဲ့တစ်ခုပြတ်မသွားအောင်ဒီလိုကြိုးလေးနဲ့တီးပေးထားတဲ့တဏှာကြိုးတဏှာလေးကြိုးလေးနဲ့တီးတီးပေးထားတာဒါတော့ဟောတန်တန်ကြိုးလေးတွေတစ်ခုနဲ့တစ်ခုဂွင်းလေးတွေချိတ်သွားတာမဟုတ်လားအင်းပါဗျာချိန်လေချိန်အဲ့ဒီချိန်သဘောမျိုးပဲချိတ်ချိတ်သွားတာမပြတ်တော့ဘူးအဲ့ဒါမျိုးအဲ့တော့နေဘက်ကိုရောက်တဲ့ခါမှာနောက်ထပ်ပြန်ပြီးတော့ဟိုဘက်ကကိုချိတ်ချိတ်เสียသူမရှိတော့ပြတ်ထွက်သွားတာရက်ထွက်သွားတာဒါကြောင့်မလို့နိဝါဏဆိုတာ နိဗ္ဗာန်ဆိုတာအဲ့ဒီတဏှာချုပ်သွားငြိမ်းသွားတာကိုရက်ထွက်သွားတာကိုပဲနိဗ္ဗာန်နဲ့ခိုင်းကျန်တာဘာမှမပေါ့ဒါကြောင့်ငြိမ်းခြင်းဘယ်သူငြိမ်းခြင်းလဲတဏှာငြိမ်းတာတော့ယုံနိုင်ငြိမ်းတယ်လို့ပြောတာက အမှန်အကျိုးပဲဒါတော့တဏှာကဟောဒီယုံနိုင်ကိုတိဆောက်တာတဏှာကလက်သမားခန္ဓာကိုယ်ဘဝအေးနော်ဒါကြောင့်လို့မြတ်စွာဘုရားက ဖျားဖြစ်တဲ့အခါကျတော့အနေကဇာတိတန်တာရံတန်တာဝိတံအနိပိတံဂါကရံဂဝေတံတော့ဒုက္ခဇာတိပုဏ္ဏပုဏ္ဏနဲ့ငကိုတော့ကတော့တဏှာယောက်ျားလက်သမားကိုငါမသိလို့ဘဝခန္ဓာကြီးတန်တရားမှာလည်နေခဲ့တာတဲ့အခုတော့ဒီခန္ဓာအင်းကြီးဘသူဆောက်တယ်လဲဆိုတာငါသိပြီတဲ့လက်သမားတဲ့ဒါကြောင့်မလို့တဏှာလက်သမားငါအခုတတ်လိုက်ပြီတဲ့ငါဆောက်လို့မရတော့ပြီးပြီဒါနောက်ဆုံးဘဝပဲတဲ့ဒါနောက်ဆုံးပဲဆိုပြီးတော့မြတ်စွာဘုရားကတဏှာကိုလက်သမားနဲ့ဥပမာပေးတယ်ခန္ဓာကိုအိမ်နဲ့ဥပမာပေးတယ်ဒါကြောင့်မလို့တဏှာကခန္ဓာကိုဆောက်တယ် တဏှာတတ်ရင်ဘယ်သူလဲပါသွားလဲခန္ဓာပါပါသွားပါခန္ဓာပါသွားပြီလေဒါကြောင့်မလို့ယုံ nant ဒီနိဗ္ဗာန်မှာနော်မိမိကမြင်လိုက်တဲ့အချိန်ကတော့ဒီယုံ nant ကြီးကတော့ရှိနေတုံးပေါ့ဗျာသို့တော့နောက်ထပ်တဏှာနောက်ထပ်ဒီဒီခန္ဓာပြီးနောက်ထပ်ဆောက်ခွင့်ရှိသေးလားမရှိတော့ပါမရှိတော့ဘူးဒါကိုနိဗ္ဗာန်ကိုနိဗ္ဗာန်ဒါတော့တာမဉ္ဇနိဗ္ဗာန်ဆိုတာကတော့နိဗ္ဗာန်ဆိုတာကနိဗ္ဗာန်ဆိုတာအငိမ့်တကြီးကိုအာယုံပြုပြီးတော့ကြည့်လိုက်ရင်တဲ့နိဗ္ဗာန်မှာအဲ့ဒီဒုက္ခနာမှာဖြစ်သလိုမျိုးရုပ်တွေနာမ်တွေ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 အဲ့ကြတော့ခမရဘာပြောလဲချုပ်ငိမ့်သွားပြီဖြစ်နေမယ်အခုမှပဲနားအေးသွားတယ်တော့ဘာလို့မပြောဘူးလားလို့တင်ပါဗျာဒါတော့ခမရနားမအေးခင်ဘာတွေဖြစ်နေလဲအဲစိတ်မချမ်းသာတွေဖြစ်နေပါတယ်အဲဒုက္ခတွေဖြစ်နေတာပေါ့နားဒုက္ခတွေဖြစ်နေတာပေါ့အဲ့ဒါပဲလေအဲ့ဒီတော့ဒုက္ခပေးနေတဲ့အရာတွေအဲ့ဒီမှာကြတော့ငြိမ်းသွားပြီချုပ်သွားပြီအဲ့ဒါကိုပြောတာဒုက္ခပေးတာတဏှာပဲတဏှာကခန္ဓာကိုဆောက်ဆောက်ပြီးတော့ဒုက္ခပေးတာဒါကြောင့်တဏှာငြိမ်းသွားတာနိဗ္ဗာန်ပဲအဲ့ဒါသူ့ရဲ့လက္ခဏာဒါတော့ ဒီနေရာမှာနော်ပထမဒုတိယဟာပိုကောင်းတယ်ဟောဒီဟာလေးကိုအရင်မှတ်မိအောင်မှတ်ထားပါတော့ကိလေသာတို့ငြိမ်းခြင်းဒါတော့တဏှာအပါဝင်တဏှာတော့ခေါင်းဆောင်လီဒါလိုပဲထားလိုက်ပါစို့သူ့ရဲ့အပေါင်းအသင်းအကုန်ပါသွားတယ်ဒါတော့တဏှာကခန္ဓာတွေကိုဆောက်တယ်ဆိုတော့တဏှာလည်းငြိမ်းရင်ယုံနာဆင်းရဲလည်းငြိမ်းမယ်တဏှာငြိမ်းတဲ့အတွက်သင်္ခါရတွေလည်းငြိမ်းမယ်တဏှာငြိမ်းတဲ့အတွက်ဝိဒုက္ခလည်းငြိမ်းမယ်နော်ဒါကြောင့်မလို့ဤဒီတို့မှငြိမ်းခြင်းသဘောတည်တွေငြိမ်းတာပဲယူသွားတာပဲ ဟုတ်တော့မလားမှန်အဲ့တော့လွယ်လွယ်မှတ်ချင်တော့နှမျိုးမှတ်လို့ရတယ်နိဗ္ဗာန်ဆိုတာတဏှာဤငြိမ်းရာတနည်းတဏှာကိလေသာဤငြိမ်းခြင်းတဏှာဤငြိမ်းခြင်းဆိုပြီးပြီဘာကြောင့်မလို့ယုံနိုင်ငြိမ်းခြင်းလို့မပြောလို့ဆိုဟာဒီယုံနံတဏှာဆောက်ထားတာကိလေသာတွေဆောက်ထားတာတဏှာငြိမ်းရင်ကိလေသာတွေယုံနံတွေလည်းသူဆောက်ထားတဲ့ကိလေသာအဲယုံနံတွေလည်းပါသွားပြီလေ ဒါကြောင့်မလို့ဆင်းရဲဒုက္ခတို့ရဲ့ယုံနံဆင်းရဲဒုက္ခငြိမ်းခြင်းတို့သင်္ခါရတို့ရဲ့ငြိမ်းခြင်းတို့ဝိဒုက္ခတို့ရဲ့ငြိမ်းခြင်းဆိုတာကိလေသာငြိမ်းတဲ့ထဲပါသွားပြီးပြီအတူတူပဲငြိမ်းတာကိုပြောတာဒါကြောင့်မလို့နော်ဦးဇင်းတို့မြင်ရတာကယုံနံခန္ဓာတွေမြင်လို့ရတယ်ကိလေသာတွေသိလို့ရတယ်သင်္ခါရတွေသိလို့ရတယ်ဝိဒုက္ခတွေသိလို့ရတယ်ဒါတော့ကိုသိမြင်နေတဲ့နော်ယုံနံခန္ဓာဆင်းရဲတွေသင်္ခါရဆင်းရဲတွေဝိဒုက္ခဆင်းရဲတွေကငြိမ်းသွားတာကို နိဗ္ဗာန်လို့ခေါ်တယ်အဲ့ဒီငြိမ့်မှုသဘောလက္ခဏာလေးကနိဗ္ဗာန်ရဲ့အမှတ်သားတဲ့အဲ့တော့နိဗ္ဗာန်ရဲ့အမှတ်သားဘာနဲ့ပြောမလဲဆိုရင်ငြိမ့်တာနဲ့မှတ်တယ်လို့ပြောတာဟုတ်တယ်မို့လားအမှန်ဗျာနောက်တစ်ခုပြောသေးတယ်သူကဒီမဲ့ဉာဏ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုသောခဏနဲ့စောစောပြောပြီးသားနော်စောစောပြောခဲ့ပြီးသားဖြစ်ပြနေသည့်ယုံနာအစဉ်အတိုင်းကြီးလုံးဝချုပ်ငိမ့်သည့်နိဗ္ဗာန်အငိမ့်ဓာတ်အဲအဲ့ဒါလေးသိစီချင်တာနိဗ္ဗာန်ကို မြို့ကြီးပြကြီးနဲ့เนาะတချို့ဟိုတည်းကပြောသလို Western Paradise ဆိုပြီးတော့ပြောပြောနေတဲ့ဟာမျိုးတွေထင်ပါစို့လို့နိဗ္ဗာန်ဆိုတာဘာ Paradise မှမဟုတ်ဘူးတဏှာငြိမ့်တာကိလေသာငြိမ့်တာယုံနာကြီးငြိမ့်သွားတာကိုပဲเนาะနိဗ္ဗာန်လို့ခေါ်တာအဲ့ဒီနိဗ္ဗာန်ဒီတကယ်အထင်ရှားရှိသောသဘာဝဖြစ်လို့နိဗ္ဗာန်ဓာတ်ဓာတ်ဆိုတာကအထင်ရှားရှိတယ်ဘာဓာတ်လဲအငြိမ့်ဓာတ်အဲ့ဒီဓာတ်ကြတော့ပြောင်းတာလဲတာเนาะမွေးတာသေးတာအိုတာ နာရာကျင်နာကြိုက်တာခဲတာချမ်းသာတာဆင်းရဲတာဘာမှရှိတော့ဘူးဘာပဲရှိလဲအငိမ့်ဓာတ်ပဲရှိတယ်အဲ့ဒီဓာတ်ဒီအစင်တကယ်ရှိထင်ရှားရှိလို့သူကိုပရမတ်တရားလို့ခေါ်ပါတယ်နော်တိုင်းနောက်တစ်ပုဒ်တို့ဖတ်ကြစို့ဗျာ Pisoti Ratan မရွေ့ပြောခြင်းမပြောင်းလဲခြင်းဟူသောပြည့်စုံမှုဂုံတတ္တိရှိ၏ရတ္တနိဗ္ဗာန်ဤငြိမ့်တဲ့သဘောသည်ရွေလျှောခြင်း ပြောင်းလဲခြင်းပျက်စီးခြင်းသဘောမရှိပင်ကိုယ်ကပင်ဖြစ်လာတတ်သည့်သဘောမဟုတ်၍ပျက်စီးခြင်းသဘောလည်းမရှိထိုအငြိမ့်တဲ့သဘောသည်အစဉ်သာဝရတည်ရှိနေခြင်း ဖြစ်၏ဟုတ်ပြီအဲ့ဒါတော့ဒီသူ့ရဲ့ function ကဘာလဲဆိုရင်သူကအဲ့ဒီမှာဒီစကလုံးလေးပါဠိ စကလုံးလေးနည်းနည်းလေးပြောတာပေါ့နော်အာရဲ့သုတိရဲ့ကဲသုတိဆိုတာလူတိုင်းသိတယ်ဗာလဲဒီဘဝမှာတေဆုံးသွားပါအဲဟုတ်တယ်သုတိဆိုတာတေဆုံးတာတေဆုံးတယ်ဆိုတာရွေလျောသွားတာပြောင်းသွားတာမဟုတ်လားအမှန်ပါဗျာအေးတေတယ်လို့ပြောတာတေတယ်ဆိုတာပြောင်းတာပဲနောက်တစ်ခုဖြစ်သွားတာဒါတော့အလေးက not ဆိုတဲ့အဓိပ္ပာယ်ပဲမရွေ့တော့ဘူးမပြောင်းတော့ဘူးမသေးတော့ဘူးလို့ပြောတာဒီနှစ်ခုကိုပေါင်းပြီးတော့မှအစ္စုဒီတဲ့ ပြောင်းလဲရွေလျောခြင်း မရှိတော့ဘူးတဲ့ဒါတော့ဒီသင်္ခါရနယ်ပယ်ခန္ဓာ၅ပါးနယ်ပယ်ကတော့အများအားပြောင်းမနေဘူးလားပြောင်းလဲနေပါတယ်ခင်ဗျာနိဗ္ဗာန်ရဲ့ဂုဏ်တတ္တိကြတော့အဲ့ဒီပြောင်းပြန်ကြီးဖြစ်သွားပြီဗျာကဲမပြောင်းတော့ဘူးမလဲတော့ဘူးမရွေ့တော့ဘူးမလျှော့မလျှော့တော့ဘူးတဲ့ပြောင်းလဲရွေလျောခြင်းမရှိတော့ဘဲနဲ့တည်ငြိမ်မှုတတ္တိကိုပြောရမှာပေါ့နော်တည်ငြိမ်မှုတတ္တိလို့ပြောရမယ်အဲ့ဒီတတ္တိသဘောပေါ့ဒါသူ့ရဲ့လှုပ်ဆောင်ခြင်းပဲတဲ့ဒါ function ပဲနော် ဒါတော့စဉ်းစားကြည့်ပါလားလို့ဦးဇင်းတို့အဲဝါတွေဆိုတာကပြောင်းလဲရတဲ့သဘောတရားကိုမကြိုက်ဘူးမကြိုက်ပေမဲ့လည်းပြောင်းနေတာမဟုတ်လားလို့တင်ပါဗျာဒီလျော့နေတာပြောင်းလဲနေတာကိုကခိုင်အောင်မြဲအောင်တီးအောင်လုပ်ပေမဲ့ဘယ်အရာမှခိုင်မြဲတီးတာမှမရှိပဲဒါသင်္ခါရနယ်ပယ်ရဲ့သဘောတဘာဝကြီးလေဒါတော့သင်္ခါရနယ်ပယ်ရဲ့သဘောတဘာဝကပြောင်းလဲမယ်ရွေ့ရော့မယ်တည်ဆုံးကြရမယ်ပျက်စီးကြမယ်ဒါပဲနိဗ္ဗာန်ရဲ့သဘာဝဘယ်လိုရှိလဲဆိုတော့ နိဗ္ဗာန်ကိုပြောဖို့ခက်တဲ့ခါကျတော့ကိုယ့်ဘက်ကဟာနဲ့ပြောရတယ်အေးငါတို့ဘက်မှာသေးတယ်လို့ तू မသေးဘူးတို့ဘက်မှာရွေ့လျှောတယ်လို့ तू မရွေ့လျှောဘူးတို့ဘက်မှာပြောင်းလဲရတယ်လို့ तू ဘက်ကျတော့မပြောင်းလဲဘူးဆိုတော့သူ့ကိုပြောတဲ့ခါမှာစကားလုံးက negative ဘက်ကနေပြန်ပြန်ပြီးတော့တရုပ်ဖော်နေရတယ်ဟုတ်တော့မလားဒီမှာဗျာအေးတို့ဘက်မှာဆက်တယ်ကွာဟိုဘက်ကျတော့မဆက်ဘူးဆိုရင်တော့ချိုးတယ်ပေါ့ဗျာဟုတ်တော့မလားဒီမှာအေးအဲ့ဒါလိုပဲပြောရတော့မှာပေါ့ဒါတော့ကိုရှိတာက လူတွေကကိုယ်ကနိဗ္ဗာန်ဘက်ကိုမသိဘူးမသိတော့ကိုယ်ရှိတဲ့ဘက်ကနေပြန်စကလုံးဖော်ရတာဒါကြောင့်နိဗ္ဗာန်ကိုဖော်တဲ့စကလုံးတွေများသောအားဖြင့်အဲ့ဒီလို negative တွေနဲ့ပြောတဲ့စကလုံးတွေကြီးပဲများပါတယ်ဒါကြောင့်နိဗ္ဗာန်ရဲ့နော် function တတ္တိကိုဂုံတတ္တိကိုမှတ်ခြင်းလို့ရှိရင် ပြည့်စုံတဲ့ဂုံတတ္တိကိုမှတ်ခြင်းရင်သာဝရတည်ငြိမ်မှုသဘောဒီနိဗ္ဗာန်ရဲ့ဂုံတတ္တိလို့မှတ်ပါနောက်တစ်ခု နော်ပစ္စုပ္ပန်နဲ့အဲ့ဒါလေးဆက်သွားကြအောင်ဆိုဗျာအာနိမိတ်တ ပစ္စုပ္ပထာနံနိမိတ်ပုံတရံကင်းသောအားဖြင့်ယောဂီဤဉာဏ်၌ထင်လာ၏ပစ္စုပ္ပထံနိဗ္ဗာန်ဤအငိမ့်တတ်သည်နိမိတ်ပုံတရံအယောင်အဝါအတုအရှိအကြည်အသေးစသည်မရှိ၍ကိလေသာဝိကမ္မဝိတုမရှိတော့သဖြင့်ဘဝတိယုံနံများချုပ်ငြိမ်းသွားခြင်းသာဖြစ်၏ဥပမာအားဖြင့်လောင်စာကုန်၍ငြိမ်းသွားသောမိကို ဘယ်ရောက်သွားသလဲငြိမ်းသွားတဲ့မိရဲ့ပုံသဏ္ဍာန်ဘယ်လိုရှိလဲရှည်လားတူလားကြီးလားငယ်လားဟု မေးလျင်ဥပမာ ပြစရာမရှိတကဲ့သို့ပင်ဒီအဲ့ဒီတော့အဲ့ဒါကနိဗ္ဗာန်ကိုနော်ယောဂီကနေဆင်ခြင်ကြည့်တဲ့အခါမှာနိဗ္ဗာန်ရဲ့သဘာဝအာယုန်နဲ့ကိုယ့်ရဲ့ခေါင်းနဲ့ဉာဏ်နဲ့မှာပေါ်လာတဲ့ တဘာဝကိုပြောတာနော်ကြံတဲ့အရာတွေကိုဆင်ခြင်လို့ရှိရင်တော့သူကဘာတွေပေါ်တယ်လဲဆိုလို့ရှိရင်ပုံပန်းတရာနေမပေါ်ဘူးလားပေါ်ပါရဲ့ခင်ဗျာပုံတရာနေပေါ်မယ်အယောင်အဝါတွေပေါ်မယ်အတိုးအရှိတွေပေါ်မယ်အကြီးသေးတွေပေါ်မယ်နော်ဒါတော့အဲ့ဒါကတစ်ခုခုနဲ့တစ်ခုမှတစ်ခုနဲ့ပေါ်လာတယ်နော်မဲတာဖြူတာကြည်တာသေးတာတိုးတာရှည်တာနော်အဲစသဖြင့်ပေါ့ဗျာသူ့ရဲ့ပုံပန်းတရာနေမျိုးမျိုးအဲ့ဒါမိမိပစ္စည်းအရာတစ်ခုစဉ်းစားတယ်အဲ့လိုပေါ်ပေါ်လာ ဒါပေမဲ့နိဗ္ဗာန်ကိုစဉ်းစားတဲ့အခါမှာအဲ့လိုမပေါ်တော့ဘူးအတူရှင်မရှိအမဲဖြူမရှိနော်ပုံပန်းသဏ္ဍာန်မရှိဆိုတော့ဟာအဲ့ဒါမခက်ချေဘူးလားခက်ပါခင်ဗျာပြစရာမရှိဘူးအဲ့တော့ဒီနေရာမှာနည်းနည်းလေးပဲပြောမယ်နော်နည်းနည်းလေးမှတ်မိအောင်လို့ဒါကစာဆာနဲ့ဒီစကလုံးနဲ့နမိတ်တို့ပုံသဏ္ဍာန်တို့ကင်းသောအဖြစ်ဆိုတာဥစဉ်ထင်တယ်ဒီအခုလိုက်နေတဲ့ထက်မှာ အလွန်ဆုံးဒီစကလုံးကိုနားလဲလို့ရှင်နှစ်ယောက်သုံးယောက်ထင်မပို့ဘူး။အာကြားဘူးတာကြားဘူးလိမ့်မယ်ဒါပေမဲ့မေ့နေလိမ့်မယ်။ကြားဘူးရင်တောင်မှဒီစကလုံးကအမတန်ခက်ခက်တယ်။နော်။နမိတ်ဆိုတာကဒီလိုသူကဒီဟာနဲ့ပြောတာကဥစဉ်တော့ဝိပဿနာရှုတဲ့အခါဒီမှာဝိပဿနာ level ကို ရောက်တဲ့အချိန်ခါတော့မှတော့ကတော့ဥမာထားပါတော့ဗျာအကျဉ်းစားကြီးကြည့်လိုက်နော်အကျဉ်းစားကြီးဆိုလို့ရှိရင် ကိုကဝင်လေထွက်လေကိုမှတ်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့နှာခေါင်းပေါ်တရာနမိတ်ကြီးပေါ်မနေဘူးလားအာယုန်ထဲမှာပေါ်နေပါလေဗျာပေါ်နေတာပဲကိုယ့်ဘာသာကိုမြင်နေတာကိုလေသွားဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ဖြစ်နေတယ်လေရဲ့ပုံတရာလည်းမျက်စိထဲမှာအာယုန်ထဲမှာခံလို့ရတယ်ခဲတာလောက်ရှိတဲ့အလုံးလေးကဝင်လိုက်ထွက်လိုက်နေဖြစ်နေတာဟုတ်တယ်မဟုတ်လားပါဗျာနော်အဲ့ဒီလိုနောက်ဆုံးကုန်ကုန်ပြောမယ်ရုပ်နာတွေဖြစ်ပြမြင်နေဆိုလို့ရှိရင်တော့မှဖြစ်လာတာပြက်သွားတာဖြစ်လာတာပြက်သွားတာဖြစ်လက်ပြက်လက်ပေါ်လက်ပြောက်လက်ဖြစ်လက်ပြက်လက်ပေါ်လက်ပြောက်လက် အဲ့ဒီဖြစ်ဖြစ်ပေါ်ပြောက်မှာတော့ယုတ်နိုင်ရဲ့နမိတ်ကလေးတွေပါသေးတယ်အရေးနမိတ်တဏ္ဍာလေးတွေရှိသေးတယ်မကုံသေးဘူးเนาะပျောက်သွားတဲ့သဘောเนาะပေါ်လာတဲ့သဘောဆိုတာတက်တက်ကလေးတင်ရက်စစ်ကမရက်ဖက်နဲ့ထိုးပျောက်သွားတာဒီယုတ်ပဲနံပဲเนาะဖြစ်လာတာဒီယုတ်ပဲနံပဲအဲ့ဒီလိုမျိုးနမိတ်ကလေးတွေကကတ်ကြံနေခဲ့တယ်ဒါတော့သင်္ခါရနယ်ပယ်ကြတော့အဲ့ဒီလိုပုံပန်းတရာအရင်နမိတ်ကလေးတွေနဲ့တွဲပြီးတော့စိတ်ထဲပေါ်လာ အဲ့ဒီလိုမျိုးပေါ်သလိုမျိုးတဲ့နိဗ္ဗာန်အငိမ့်တက်ကိုအာယုံပြုတ်ကြည့်တဲ့အခါကျတော့ပုံသဏ္ဍာန်နမိတ်လည်းပေါ်မလာဘူးအယောင်အဝါတွေလည်းပေါ်မလာဘူးအတူရှည်တွေလည်းမထင်ဘူးအကြီးတွေလည်းမထင်ဘူးဒါတော့သူကဘာလဲဆိုရင်ကိလေသာဝတ္တအဝိဇ္ဇာတနာနော်အဝိဇ္ဇာတနာဥပါဒံကာမဝတ္တကုသိုလ်အကုသိုလ်ကံနေဒါတော့သူတို့နှစ်ခုနော်ကိလေသာကြောင့်မလို့ကံနေလောက်တယ်ကိလေသာကတွန်းအားကံကတော့ခိုင်းလို့လောက်ရတာအလုံးသမားနဲ့တူတယ် ကိလေသာကတော့ boss နဲ့တူတာပေါ့ဗျာကာမဝတ်ဆိုတာတော့အလုတ္တမနဲ့တူတယ်နော် boss ကခိုင်းတော့ကာမဝတ်ကလောက်ရတယ်လောက်တဲ့အခါကျတော့ဘဝယုံနံခန္ဓာတွေဆိုတာတော့အဲ့ဒီအလုတ္တမတွေကလောက်လို့ရလာတယ်ထွက်လာတဲ့ product တွေနဲ့တူတယ်နော်ထုတ်ထုတ်ကုန်တွေနဲ့တူတယ်သူတို့ကုန်တွေထုတ်ပေးလိုက်တာပဲဒါတော့သူတို့ထုတ်လုပ်တဲ့ company ကနော်ကိလေသာဝတ်ကာမဝတ်ဆိုတော့သူတို့ boss လည်းမရှိတော့ဘူး boss ကနေပြီးတော့ခိုင်းလိုက်တဲ့အလုတ္တမတွေလည်းမရှိတော့ဘူးဆိုလို့ရှိရင်ဒီစက်ယုံကနောက်ထပ် product တွေထွက်အောင်မလားမထွက်တော့ပါထွက်တော့ပြီးသွားပြီ ဘော့ဆလည်းမရှိတော့ဘူးအလုပ်သမားလည်းမရှိဘူးပြီးပြီလေဒီစက်ယုံပိတ်ပြီလေပတ်ယုံပဲရှိတော့တာမဟုတ်လားလို့ဟုတ်တော့မလားဒါတော့ငကောတော့ကဒီနေရာမှာဟာအလုပ်သမားတွေနဲ့တခါတည်းကားတွေနဲ့တုံတုံတုံပြုံပြုံနဲ့အလုပ်လုပ်နေတာအခု boss ကလည်းပဲမရှိတော့ဘူးအလုပ်သမားတွေလည်းမရှိတော့ဘူးဆိုတော့ဘာမှမရှိတော့တဲ့နော်ပြောင်တင်လင်းခါတဲ့နေရာကြီးမှာသွားပြီးတော့သွားရှာကြည့်လိုက်ဘာတွေ့သေးလဲဘာမှမတွေ့တော့ပါဗျာခင်ဗျာလိန်တာအဲ့ဒါ စောစောကဆူညံပွက်နေတဲ့လူတွေစောစောရှိတယ်ဆိုတော့အခုကြတော့ဗာကြံခဲ့မချမ်းတော့ငြိမ့်မသွားဘူးလားငြိမ့်မသွားဘူးလားအင်းပါဗျာအေးအဲ့ဒါပြောတာစောစောမိဘုံကြီးနော်ထင်းနေဆက်တော့မိတွေလောင်းနေတယ်နော်မိလောင်နေဆိုတော့အဲ့ဒီမိတွေလည်းငြိမ့်သွားရောနော်အဲ့ဒီအငြိမ့်တက်ကမိလောင်တဲ့နေရာမှာသုံးတာမဟုတ်လားဟာမိတော့ငြိမ့်သွားပြီဆိုတော့အင်းပါဗျာမရှိတဲ့နေရာသွားငြိမ့်တယ်လို့မသုံးငြိမ့်ရှိတဲ့နေရာမှာငြိမ့်တယ်လို့သုံးတယ်ဒီတိုင်းပဲနော် နိဗ္ဗာန်ကိုအာယုံပြုတဲ့အခါမှာတိုးတယ်ရှည်တယ်ဖြူတယ်မဲတယ်နော်စသဖြင့်ပုံမှန်သဏ္ဍာန်နေနဲ့ပေါ်မလာတော့ဘဲနဲ့နောက်ဆုံးဘာပဲပေါ်လဲဆိုတော့အငိမ့်တက်ပဲပေါ်လာတယ်နော်အဲ့ဒါကြောင့်မလို့နော်လောင်စာကုံလို့လောင်စာရောစီရောကုံလို့ငိမ့်သွားတယ်မိငိမ့်တယ်မိဘယ်ရောက်သွားသတုံးနေရာလိုက်ရှာလို့ရပါမလားမရပါဗျာအဲမရဘူးငိမ့်သွားတဲ့မိရဲ့ပုံသဏ္ဍာန်ဘလို့လဲရှည်သလားတိုးသလားဖြူသလားမဲသလားဒီလိုဟော မရပါဗျာမရဘူးပုံမှန်တရားလည်းမရဘူးအယောင်ဝေါရှိသလားမရဘူးဒါတော့ကနိဗ္ဗာန်အငိမ့်တက်ကိုနော်အယုတ်ဆွဲပြလို့လည်းဖြစ်ပါမလားမရပါဗျာအယောင်ဆိုးပြလို့လည်းဖြစ်ပါမလားဗျာခိုင်မဖြစ်ပါဗျာဖြစ်ဘူးအငိမ့်တက်တဲ့ပဲရှိတယ်ဒါကြောင့်နိဗ္ဗာန်မှာ နော်ဘာတွေငိမ့်တာလဲဆိုလို့ရှိရင်ကိလေသာဝတ်နော်ဝိဇာတနာဥပါဒံခေါင်းဆောင်တဲ့ကိလေသာတွေအားလုံးမယူကြပါစို့ဗျာ ထိုကိလေသာတွေကနေခိုက်တဲ့အတွက်ကြောင့်ကုသိုလ်အကုသိုလ်ကံထိုကံကြောင့်မလို့ဖြစ်ပေါ်လာတဲ့ဘဝယုံနာခန္ဓာဒီကွင်းစစ်ကြီး၃ခုလုံးလုံးဝခြုံငိမ့်ရုပ်သိမ်းသွားတာဒါတော့စောစောတုန်းကလဲပတ်နေတဲ့နေရာကြီးမှာသူတို့သူတို့ operation လုပ်နေတဲ့နေရာကြီးပေါ့နော်သူတို့ operate လုပ်နေတဲ့နေရာကြီးအဲ့ဒီနေရာကြီးမှာနော်လဲပတ်မှု၃ခုရှိတယ်လေနော်သူတို့ဒါတော့အဲ့လဲပတ်မှု mechanism ကြီးပြက်သွားတာလုံးဝပြက်သွားတာပြန်မဆက်တော့ဘူးပြန်မဖြစ်တော့ဘူး ဘာဖြစ်လို့မဖြစ်တယ်လဲဆိုတော့သူတို့ရဲ့မူရင်း driving power ဖြစ်တဲ့ကိလေသာတွေငြိမ့်သွားလို့ဒါကြောင့်မလို့ဓမ္မစစ်ကြမှာတတ္တယေဝတဏ္ဍာယအတ္တဝိရာကနိရောဓထိုထိုခန္ဓာတွေဒုက္ခခန္ဓာတွေဖြစ်အောင်လို့လှုပ်ပေးလိုက်တော့တိဆောက်ပေးလိုက်တော့ဖန်ဆင်းပေးလိုက်တော့တဏှာဤအကျွတ်မဲ့ချုပ်ချင်းသည်ပင်လည်းနိဗ္ဗာန်ပဲတဲ့။ကဲတရားရေးဒါနောက်ဆုံးပဲဟုတ်တော့မလား။ မှန်ပါဗျာအဲ့ဒီဒါတော့အဲ့ဒါလေးသိရအောက်ကဆောင်မုတ်ကလေးဖတ်လိုက်ပါတော့ဗျာဒါလေးနေပဲဒီနေ့ညအဆုံးသတ်တာပေါ့တဏှာချုပ်ကတက္ကာယဒုက္ခအငြိမ့်မှန်သုံးခါလောက်ဆိုပါဦးတဏှာချုပ်ကတက္ကာယဒုက္ခအငြိမ့်မှန်တဏှာချုပ်ကတက္ကာယဒုက္ခအငြိမ့်မှန်အဲဟုတ်ပြီနော်တဏှာချုပ်ကဆိုတော့တဏှာကိုကောင်းဆောင်တင်ထားတာနော်သမုဒိယသစ္စာဖြစ်လေ ကိလေသာအလုံးလို့မှတ်ပေါ့နော်တဏှာကိုခေါင်းဆောင်တင်ပြီးတော့ဉာဏ်နဲ့ကိလေသာအလုံးပါတယ်လို့မှတ်ပါဒါတော့တဏှာချုပ်ကတက်ကာယဆိုတာကခန္ဓာ၅ပါးဟုတ်တယ်မို့လားမှန်ပါဗျာအဲ့တော့ဒါတော့တက်ကာယခန္ဓာ၅ပါးဆိုတော့ဟောဒီခန္ဓာ၅ပါး၅ပါးကိုပဲဒုက္ခလို့ပြောထားတာမဟုတ်လားရှင်းပါဗျာဒါကြောင့်မလို့တဏှာချုပ်ပြီဆိုရင်တဏှာကြောင့်ဖြစ်တဲ့ဟောဒီတက်ကာယလို့ခေါ်တဲ့ခန္ဓာ၅ပါးလည်းချုပ်ပြီဟောဒီခန္ဓာ၅ပါးချုပ်ရင်ခန္ဓာ၅ပါးမှာဖြစ်နေသောဖြစ်ချင်းပြင်းချင်းဒုက္ခကြီးလည်းငြိမ့်ပြီး ငြိမ့်ပြီဆိုတော့ဟောဒီအငြိမ့်လေးကိုဒုက္ခအငြိမ့်ကိုနိဗ္ဗာန်လို့ခေါ်၏နော်နိဗ္ဗာန်လို့ခေါ်၏ဒါကြောင့်မလို့မိမိတို့လည်းပဲဒီနေ့လိလာသင်ကြားနေတာဒီနောက်ဆုံး final destination ကတော့ဟောဒီယုံနာခန္ဓာတို့ရဲ့တဏှာကြောင့်ပြတဲ့ယုံနာခန္ဓာတို့ရဲ့ချုပ်ရနိဗ္ဗာန်ကိုရောက်ဖို့ပါဒါတော့နိဗ္ဗာန်ကိုရောက်ချင်တယ်ဆိုလို့ရှိရင်တော့သူ့ရဲ့အကြောင်းမူရင်း cause ဖြစ်တဲ့ primary cause ကတော့တဏှာကိလေသာပဲထိုတဏှာကိလေသာတွေကိုထိ ंछ ုံနေပြီဆိုလို့ရှိရင်ကာမဝတ္တတွေလည်းပဲ ထိတ်ချုပ်ပြီးသားဖြစ်သွားတယ်။ကာမဝိတ္တထိတ်ချုပ်နေပြီမဖြစ်တော့ဘူးဆိုလို့ရှိရင်ဝိပါကဝလို့ခေါ်တဲ့ဘဝဒုက္ခခန္ဓာတွေလည်းပဲတစ်ခါတည်းပါသွားပါတယ်။ဒါကြောင့်ဘဝဒုက္ခခန္ဓာငြိမ့်တဲ့နိဗ္ဗာန်ကိုဒီနေ့လေ့လာသင်ကြားနေကြတယ်အသိဉာဏ်ဒီမဉဏ်ဖွဉဏ်ကိုကျေးဇူးပြုပြီးတော့မဉဏ်ဖွဉဏ်ကနေဒီစင်နိဗ္ဗာန်ကိုနော်ဘဝမချဒီဘဝမှာပဲမျက်မှောက်ပြုလွယ်နိုင်ကြပါစေကုန်တည်းဗျာသာဓုသာဓု သာဓုပါဗျာခိုင်ဒီ